လွန်ခဲ့တဲ့ပတ်ကပါတာလွန်ခဲ့တဲ့ပတ်ကိုလွန်ခဲ့တဲ့အချိန်တုန်းကတရားယရဏအကြောင်းတဲ့။ပါမိဒါဖြင့်အခုတန်ခါယရဏအကြောင်းရောက်လာပြီ။အာကိုးွယ်ရာ၃ပါးရှိတဲ့အ ਨੇ ကနော်ဘုရားယရဏတရားယရဏနှစ်ပါးအကြောင်းပြီးသွားပြီဆိုတော့ပြီးသွားပြီဆိုတော့အခြေခံသိစရာကိုပြောတာပေါ့။သိစရာကုံစင်အောင်ဆိုတော့ဘယ်တော့မှကုံမှာမဟုတ်ဘူးသိစရာတော့ အဲဒီနေ့တန်ခါယတနာအကြောင်းပထမပြောရအဲတော့ဘုရားတရားတန်ခါယတနာသုံးပါးစလုံးကိုကိုးကွယ်ရာပါဠိလိုတရဏလို့ဒီလိုခေါ်တာကတော့ဘာဘာကြောင့်လဲဆိုရင်ဘေးရန်အန္တရာယ်ဆင်းရဲဒုက္ခကိုဖြစ်စည်းတတ်တဲ့အတွက်ကြောင့်တဲ့တရဏတရဏဂုံလို့တရဏလို့ခေါ်တယ်လို့ဒီလိုသာထာဂထာဒီမှာဖွင့်တယ် ကြောက်တဲ့ကြောက်တဲ့လန့်တာနော်ကြောက်တာလန့်တာကိုသရဏဂုံကဖယ်ရှားပေးနိုင်တယ်ပြီးတော့ဒုက္ကတိဆိုတဲ့မကောင်းတဲ့ဘဝတွေမှာဖြစ်တာကိုသရဏဂုံကတဏှာကိုယ်ွယ်ရာဆိုတဲ့တဏှာကပယ်ရှားပေးနိုင်တယ်။ဒါကြောင့်မို့ဘုရားတရားတန်ခါယရဏသုံးပါးကိုတဏှာလို့ခေါ်တယ်။နောက်တစ်ခါဒီမြတ်စွာဘုရားကတော့ ကျိုးရှိအကျိုးရှိတာတွေကိုညွှန်ကြတယ်အကျိုးမရှိတာတွေကိုမလုပ်ကြနဲ့လို့တမ်းပြတယ်အဲ့ဒီလိုတ attva တွေကိုကောင်းရကောင်းကြောင်းညွှန်ပြတတ်တဲ့အတွက်ကြောင့်မို့တ attva တွေရဲ့ဘေးရန်ကိုဖျက်ဆီးတတ်တယ်ဆိုတဲ့သဘောအရမြတ်စွာဘုရားကိုတရဏလို့ခေါ်ရတယ်တရားတော်ကြတော့ဒီတရားကိုသိလိုက်ရင်အကျွတ်တရားရလဲရင်ပေါ့ဘဝဒီဟုသောခရီးခဲကတရားကကိုယ့်ကိုထုတ်ဆောင်သွားတတ်တယ်လို့ဆိုလိုတယ်ဆိုလိုတာတော့သောတာပန်ဖြစ်သွားတယ်ဆိုရင် တန်တရာမှာခုနှစ်ဘဝပဲနေတော့မခုနှစ်ဘဝနောက်ထပ်မနေရတော့ဘူးဆိုတော့အဲ့ဒီအဲ့ဒီဒုက္ခကနေကိုယ့်ကိုကယ်တင်တယ်လို့ဖြစ်တယ်အဲ့လိုကယ်တင်တတ်တဲ့အတွက်ကြောင့်မို့တရားယရနာကတရဏကိုးွယ်ရာဖြစ်တယ်ဆိုတော့ဒီမေဖို့နိဗ္ဗာန်အထူးကျတော့မေဖို့ပေါ့မေဖို့ကိုရလိုက်တယ်ဆိုရင်မိမိဖို့တက်တာရာရသွားပြီဂျိနတ်ဆရာရသွားပြီလို့ဆိုလိုတယ်အဲ့လိုဂျိနတ်ဆရာရအောင်လုပ်ပြီးနိုင်လို့လည်းပဲ မဟုတ်ရေလတ်ဆရာကိုပေးတတ်လို့လည်းပဲတရားတော်ကိုကိုးကွယ်ရာတရဏလို့ခေါ်တာတန်ခါကိုကိုးကွယ်ရာလို့ခေါ်တာကတော့တဲ့နည်းနည်းလေးလှူတော်လည်းပဲအလွန်ကြီးမားတဲ့နော်များပြားတဲ့အကျိုးကိုပေးနိုင်တဲ့သဘောတရားရှိတဲ့အတွက်ကြောင့်တန်ခါတန်ခါကိုတရဏလို့ခေါ်ရတယ်ဟို မြတ်စွာဘုရားနောက်ဟောထားတဲ့ဒိရှိတယ်တန်ခေဒိဏမဟာဖလံဆိုတော့တန်ခါကိုလှူရင်များသောအကျိုးရှိတယ်တန်ခါဆိုတာသာသနာတော်လုံးမှာရှိတဲ့ပုဂ္ဂိုလ်တွေပေါ့လေအဲ့ဒီလိုအခုအထူးသဖြင့်တော့ဟိုမက်ဖို့ရပြီးတဲ့တန်ခါပေါ့မက်ဖို့ရပြီးတဲ့တန်ခါကိုလှူရင်နည်းနည်းလေးလှူတော့တဲ့လည်းပဲအကျိုးအများကြီးပေးနိုင်တယ်အကျိုးအကျိုးအများကြီးပေးအောင်အဲတန်ခါကလှုပ်ပေးနိုင်တယ်ဆိုတဲ့အသိပဲနဲ့ သံဃာကိုလည်းတရဏတရဏဂုံလို့ဒီလိုခေါ်ရအဲ့ဒီသံဃာဟိုတရဏလို့ခေါ်တဲ့သံဃာဆိုတော့ဘာဟုသံဃာလို့ခေါ်တာလဲတော့မဟုတ်တန်ခံတရဏံဂိသာမိလို့မိမိတို့ဆိုလိုက်တဲ့ခါကျတော့စိတ်ကဘယ်ကိုရောက်နေဘယ်ကိုရောက်သွားတယ်လဲကိုရောက်တရောက်မလားတော့ဟဲ့တန်ခါကိုကိုးကွယ်ပါတယ်လို့ဆိုတဲ့ခါကျတော့ဘုရုကိုအာယုပြုရမလဲ နော်တန်ခါဆိုတာပါလေဆိုတန်ခါဆိုတာဘုန်းကြီးဆိုတာလွယ်ရင်သိတယ်လူလူတွေကဘုန်းကြီးဆိုတန်ခါလိုပဲခေါ်ရတာပထမဆုံးတန်ခါဆိုတဲ့ပုတ်ရှိတယ်နော်ပါဠိစကားတန်ခါအဲ့ဒီတန်ခါဆိုတဲ့ပုတ်ကဟိုအစုအပေါင်းပေါ့ group ဆိုတဲ့အဓိပ္ပာယ်ရှိတယ်အဲ့တော့ by definition any group can be called sangha ပေါ့ဟုတ်လားဘယ်ဘယ်လို group မျိုးမျိုးမဆို sangha လို့ခေါ်နိုင်တယ်ဆိုတဲ့အဓိပ္ပာယ်လို့တော့ရှိတယ် ခလားအခုဒီတန်ခယတနာမှာသက္ကရာတွေဖွင့်လာကြတော့အယူအကျင့်တူမျှတဲ့ပုဂ္ဂိုလ်အပေါင်းပေါ့လေပုဂ္ဂိုလ်အစုအပေါင်းအဲ့ဒီပုဂ္ဂိုလ်စုပေါင်းကိုတန်ခါလို့ခေါ်တယ်အဲ့တော့ခုနပြောသလိုဒီအစုအပေါင်းတိုင်းကိုတန်ခါလို့ခေါ်နိုင်냐တော့လည်းပဲတကယ်အတုံးကြတော့ကိုတန်ခါဆိုတဲ့စကားလုံးကိုဟိုဘယ်နေရာမှာသာတုံးတယ်လဲဆိုရင်ဒီရဟန်းတော်ဆိုပါတယ်ဟုတ်လား နောက်နောက်တော်ကြကြတော့တန်ခါနှမျိုးပြောပြမယ်အဲ့ဒီတန်ခါနှမျိုးသမုတ်ယဟန်တော်အပေါင်းကိုပဲတန်ခါလို့ဒီလိုပဲတောင်းတယ်အဲ့ဒီတန်ခါဆိုစကလုံးကိုအခုခေတ်ကျတော့အခုအမေရိကတို့ဥရောပတို့ကျတော့လူအစုဝေးတယ်တန်ခါတန်ခါနဲ့သူတို့အသုံးသုံးတယ်ဒါကိုကတော့စိတ်ထဲမှာနားထဲမှာတော်တော်ထောက်ပြောလို့ကလည်းမပြည့်ဘူးလေသူတို့နိုင်ငံသူတို့ကအခုလို့ဆိုတော့ ဟိုဘာသာရေးလိုက်စားနေတဲ့လူတွေပါပဲတရားထိုင်စုနေတဲ့လူတွေအဲ့လိုလူအစုဝေးကိုသူကသူတို့ကသူစံကစံကနဲ့သုံးတယ်ဇန်ဇန်ဇန်နေစသုံးတာနဲ့တူတယ်အခုဒီနိုင်ငံမှာစံကလို့ပြောရင်အဲ့ဒါတရိထားသူတို့စံကလို့သုံးလိုက်ရင်ဘုန်းကြီးဟုတ်ချင်မှာဟုတ်ပဲအဲ့လိုလူတွေတရားထိုင်တဲ့လူတွေစုနေတာကိုလည်းသူတို့က community ပေါ့လေအဲအဲ့လိုသူတို့ကသုံးတယ်အဲဒါပေမဲ့လို့ကျမ်းဂန်မှာသုံးတာကတော့တန်ခါဆိုတာဟာဘုန်းကြီးပဲလို့ပထမပြောကြပါလို့ အယူအကျင့်ပြုမျှတဲ့ပုဂ္ဂိုလ်အပေါင်းလို့ဒီလိုအဓိပ္ပာယ်ရှိတယ်။အဲ့ဒီတန်ခါက2မျိုးရှိတယ်တဲ့။တမုတိတန်ခါရဲ့ဓက္ခိနေယတန်ခါသို့မဟုတ်ဓက္ခိနေယစပြောဓက္ခိနေယတန်ခါရဲ့တမုတိတန်ခါရဲ့2မျိုးရှိတယ်။ဓက္ခိနေယတန်ခါဆိုတာကမြတ်စွာဘုရားတရားနာရလို့သို့မဟုတ်မြတ်စွာဘုရားဟောတဲ့တရားကိုကျင့်ရလို့လက်ဖို့ရပြီးဖြစ်တဲ့ပုဂ္ဂိုလ်နော်လက်ဖို့ရပြီးဖြစ်တဲ့ပုဂ္ဂိုလ်ကိုဘာပုဂ္ဂိုလ်လို့ခေါ်တာ နော်အရိယာနော်အရိယာပုဂ္ဂိုလ်လို့ခေါ်တယ်အဲ့ဒီမလေးပါဖို့လေးပါပေါ့ဒီမျက်ဖို့ရပြီးတဲ့ပုဂ္ဂိုလ်အရိယာပုဂ္ဂိုလ်အပေါင်းကိုတန်ခါအဲ့ဒါကယက္ခိနိယတန်ခါယက္ခိနိယဆိုတာဟိုအလှူခံခြင်းကထိုက်တယ်ပေါ့လေအဲ့ဒီပုဂ္ဂိုလ်တွေကိုလှူရင်အကျိုးများတယ်ဒါကြောင့်မို့သူတို့ကအလှူကိုတကယ်ခံယူတိုက်တဲ့ပုဂ္ဂိုလ်တွေပဲဆိုပြီးတော့ယက္ခိနိယတန်ခါလို့အဲ့လိုခေါ်တယ်နောက်တန်ခါကဘာတော့ သမုဒိတံဃာသမုဒိဆိုတော့သမုတ်ထားလို့တံဃာသမုတ်တယ်ဆိုတာတိမ်ထဲဝင်ပြီးတော့ကမောဖတ်ပြီးတော့ယဟန်ဖြစ်လာတော့သူ့ကိုတံဃာလို့ခေါ်ရအဲ့ဒီသမုဒိတံဃာဆိုတာကြတော့ပုထုဇဉ်မှာပါသွားနော်ပုထုဇဉ်ယဟန်တွေကိုလည်းပဲတံဃာလို့ခေါ်တယ်အရိယာယဟန်တွေကိုလည်းပဲသမုဒိတံဃာလို့ခေါ်တယ်အဲ့တော့သမုဒိတံဃာဆိုရင်တော့ဟိုတာမင်ညပြောကြပါစို့ယဟန်အပေါင်းမယ် အတန်ပုထုဇဉ်ပဲဖြစ်ဖြစ်အရိယာပဲဖြစ်ဖြစ်ဒက္ခိနေယတန်ခါလို့ပြောလိုက်ရင်တော့အရိယာတန်ခါကိုသာဆိုလို့ပုထုဇဉ်မပါဘူးအဲ့ဒီလိုတန်ခါနှမျိုးရှိတယ်သမုဒိတန်ခါရဲ့ဒက္ခိနေယတန်ခါအဲ့ဒီမှာဘုဒ္ဓတန်ခါတရဏံကိသံမိမှာဆိုလိုတဲ့တန်ခါကအဲ့ဒီဒက္ခိနေယတန်ခါကိုဆိုလို့အရိယာဖြစ်ပြီးတဲ့ ပုဂ္ဂိုလ်တွေပုဂ္ဂိုလ်အပေါင်းအရိယာဖြစ်ပြီးတဲ့ယဟန်အပေါင်းကိုတန်ခါလို့ဒီလိုဆိုတယ်။အဲ့တော့အရိယာပုဂ္ဂိုလ်၈ပါးဆိုတာကိုပထမသိဖို့အရေးကြီးတယ်။ဒီအရိယာပုဂ္ဂိုလ်၈ပါးသိကြ။နော်။သိတယ်လို့ပါ။ကြားဦးတဲ့လူလည်းပါဟုတ်လား။ပြောပြောပါဆိုတော့ပြောမပြောနိုင်တဲ့လူလည်းပါတယ်။အဲ့တော့အရိယာပုဂ္ဂိုလ်၈ပါးဆိုတာအမှန်ကတော့အရိယာပုဂ္ဂိုလ်၄ပါးပဲနော်၄ပါးကို၈ပါးခွဲထားတယ် အဲ့တော့ဒီမက်ရယ်ဖူရယ်လို့ဒီလိုတစ်မျိုးရှိတယ်ဒါတနည်းလည်းပြောခဲ့လို့ချင်းနော်တရားယရဏတော့ကပြောခဲ့ပြီမက်တရားဖူတရားအဲ့တော့မက်ဆိုတဲ့သဘောတရားမိမိတန်တန်မှာဖြစ်ပြီးရင်အဲ့ဒီဖြစ်တဲ့အခိုက်အတန့်ဟာမိမိဟိုတရားတူရတဲ့အခိုက်အတန့်သစ္စာလေးပါးသိတဲ့အခိုက်အတန့် နော်အဲ့ဒီအခိုက်အတန့်ကစပြီးတော့အရိယာဆိုတာဖြစ်သွားတယ်အဲ့ဒီအခိုက်အတန့်အဲ့ဒီအခိုက်အတန့်ဆိုတာဒီလိုလက်ပြတော်ရက်မှာကတိပေါင်းများစွာဖြစ်နိုင်တဲ့အခိုက်အတန့်မှာ one of those moments ပေါ့ဆိုတော့အလွန်အလွန်တူတော့တဲ့အခိုက်အတန့်လေးပြောကြပါစို့လက်ပြတော်ရက်တောင်မကြဘူးဆရာဆရာဆရာဆရာစီးတလက်စာတော့မကြတဲ့အခိုက်အတန့် အဲ့ဒီအခိုက်အတန့်လေးမှာ message ဖြစ်ပြီးတော့အဲ့ဒီ message ကနိဗ္ဗာန်ကိုအာရုံပြုပြီးတော့ကိလေသာတွေကိုပယ်တယ်အဲ့ဒီလိုဖြစ်တဲ့အခိုက်အတန့်မှာဒီပုဂ္ဂိုလ်ဟာအဲသစ္စာလေးပါးကိုသိတယ်နော်နိဗ္ဗာန်ကိုအာရုံပြုသွားပြီနိဗ္ဗာန်မျက်မှောက်ပြုသွားပြီအရိယာဖြစ်ပြီလို့ဆိုတော့ဖြစ်ဆဲပေါ်အဲ့ဒီမှာအဲ့ဒီအခိုက်အတန့်အဲ့ဒီအခိုက်အတန့်ကိုပုဂ္ဂိုလ်တယောက်အနေနဲ့ယူလိုက်နော်မဲ့နဲ့တည်တဲ့ပုဂ္ဂိုလ်လို့ဒီလိုဆိုတယ်မဲ့အခိုက်အတန့်တည်တဲ့ပုဂ္ဂိုလ် အဲဒီပြီးတဲ့နောက်မက်အခိုက်တန်ပြီးတဲ့နောက်ဖိုအခိုက်တန်နေဖြစ်တယ်နော်ဖိုစိတ်နှစ်ကြိမ်သုံးကြိမ်ဖြစ်တယ်အဲဒီလိုဖိုစိတ်နှစ်ကြိမ်သုံးကြိမ်ဖြစ်တဲ့ဖိုစိတ်စဖြစ်ရာကစပြီးတော့နောက်ထပ်နောက်တစ်ဆင့်မက်မရမရမချင်းပေါ့လေအဲ့ဒီအတိုင်အောင်ပုဂ္ဂိုလ်ကိုဖို၌တည်တဲ့ပုဂ္ဂိုလ်လို့ဒီလိုခေါ်တယ်အဲ့တော့ပထမအဆင့်ဆိုတာသောတာပတ္တိသောတာပန်ကပထမအဆင့်ဆိုတော့အဲ့ဒီမှာပထမအဆင့်မှာပုဂ္ဂိုလ်နှစ်မျိုးဖြစ်သွားသောတာပတ္တိမက်အခိုက်အတန့်မှာဖြစ်တဲ့ပုဂ္ဂိုလ်သောတာပတ္တိ ဖူပုဂ္ဂိုလ်တကယ်ကတော့သောတာပတိမဲ့အခိုက်အတန့်မှာဒီတဲ့ပုဂ္ဂိုလ်လိုက်ရှာလို့ပဲတွေ့တယ်သူပဲချင်းသောတာပတိမဲ့ရမယ်လို့ဘယ်သူမှလည်းမပြောနိုင်ဘူးဟုတ်တယ်မဟုတ်လားဒါမှမဟုတ်အဲ့ဒီအခိုက်အတန့်မှာဖြစ်တဲ့ပုဂ္ဂိုလ်ကိုပဲမဲ့၌တည်တဲ့ပုဂ္ဂိုလ်နော်မဲ့ကထပုဂ္ဂိုလ်လို့ဒီလိုခေါ်တယ်အဲ့တော့နိဗ္ဗာန်ကိုသူစမြင်မှုပေါ့လေမြင်မြင်မြင်စေပေါ့လေကိလေသာပယ်စေ ဖိုးဖိုးကစပြီးတော့သူကပြီးပြီးသားဖြစ်သွားပြီနေပါမြင်ပြီးသားဖြစ်သွားပြီဆိုပါတော့အဲ့တော့အဲ့ဒီဖိုးမဲ့နောက်ကအခြားမရှိဖြစ်တဲ့ဖိုးခဏကစပြီးတော့နောက်အချက်မဲ့ရသည့်တိုင်အောင်အဲ့ဒီပုဂ္ဂိုလ်ကိုသောတာပတိဖိုး၌တည်တဲ့ပုဂ္ဂိုလ်လို့ခေါ်တယ်အခုလောကမှာပြောတဲ့သောတာပန်သောတာပန်လို့ပြောလိုက်ရင်အဲ့ဒီဖိုးပုဂ္ဂိုလ်ကိုပြောတဲ့သဘောရှိတယ်အဲ့တော့ ပထမအဆင့်မှာဒီလိုခွဲလိုက်ရင်နှစ်ပါးမရှိဘူးလားနှစ်အောင်မရှိဘူးလားမဲ့နိုင်တည်တဲ့ပုဂ္ဂိုလ်ဖိုနိုင်တည်တဲ့ပုဂ္ဂိုလ်သို့တူပဲဒုတိယဆင့်တက္ကရာကမှာလည်းပဲမဲ့နိုင်တည်တဲ့ပုဂ္ဂိုလ်ဖိုနိုင်တည်တဲ့ပုဂ္ဂိုလ်အနာကမှာလည်းပဲမဲ့နိုင်တည်တဲ့ပုဂ္ဂိုလ်ဖိုနိုင်တည်တဲ့ပုဂ္ဂိုလ်ယဟန္တာမှာလည်းပဲမဲ့နိုင်တည်တဲ့ပုဂ္ဂိုလ်ဖိုနိုင်တည်တဲ့ပုဂ္ဂိုလ်ဆိုတော့အရိယာပုဂ္ဂိုလ်ဘယ်နှယောက်ဖြစ်သွားလဲ၈ယောက်ဖြစ်သွားတယ်ဒါပေမဲ့တကယ်လိုက်ရှာတာအရိယာပုဂ္ဂိုလ်၈ယောက်တော့ဒီမှာထိုင်ကြတာဆိုဘယ်နဲ့လို့ပြနိုင်မှာလဲ ဘယ်နည်းနဲ့မှပြနိုင်နော်လေးယောက်ဖိုးဖိုးဖိုးနဲ့တည်တဲ့ပုံကိုယ်တွေလည်းပြလို့ရမယ်မဲ့နဲ့တည်တဲ့ပုံကိုယ်ပြလို့မရဘူးသူတရားထိုင်နေတဲ့ချိန်ပဲချိန်သူကဟိုမဲ့ရသွားမယ်လို့ဘယ်မှမသိပဲလေအဲ့တော့လက်တွေ့အားဖြင့်ဆိုရင်တော့ဒီဖိုးပုံကိုယ်လေးပါပဲဒါကောမလဲ practical ဖြစ်တယ်ပေါ့နော်သို့တော့ခုနပြောလို့ပဲဒီနှမျိုးနှမျိုးခွဲပြီးတော့အဲမက္ကထပုဂ္ဂိုလ်ဖလထပုဂ္ဂိုလ်ဆိုတာဒီလိုခေါ်တယ်အဲ့တော့ဘာနဲ့တူတယ်လဲဆိုရင် အပြေးပြိုင်တဲ့အခါမှာ record record ထိုးလဲဆိုတာရှိတယ်မဟုတ်လားနော်အဲ့တော့ဒီလိုဟာဒီ record ကိုချိုးစဲမှာဒါသူကချိုးစဲအခိုက်အတန့်ပေါ့ဟုတ်လားအတူပြေးရလို့ဘာလာတရားတွေကတန်းထားတဲ့ဘာလေးပြတ်ဆက်သွားပြီးတော့ဟိုဘက်ရောက်သွားတဲ့ခါကျသူကချိုးပြီးသားပုံကိုဖြစ်သွားတယ်။လူတယောက်တည်းပဲအခိုက်အတန့်လိုက်ပြီးတော့နှစ်ယောက်လို့ဒါဆိုရ record ချိုးနေတဲ့အခိုက်အတန့်မှာ record ချိုးနေတဲ့ပုံကိုဟာ ပြီးရင်နောက်ကျတော့ record ချိုးပြီးတဲ့ပုဂ္ဂိုလ်အဲ့ဒါမျိုးလိုပဲသောတာပတိမဲ့အခိုက်အတန့်ဖြစ်တဲ့ပုဂ္ဂိုလ်နော်အဲဒီသောတာပတိမဲ့ရောက်ပြီးတော့နောက်ဖိုဖိုကဖိုခိုက်တာဖြစ်တဲ့ပုဂ္ဂိုလ်အဲအဲ့ဒီလိုခေါ်တော့ပုဂ္ဂိုလ်ကအမှန်တော့တယောက်ပဲသို့တော့ခုနကအခိုက်အတန့်လိုက်ပြီးတော့နှစ်ယောက်နှစ်ယောက်ဖြစ်တော့အရိယာပုဂ္ဂိုလ်၈ယောက်ရှိတယ်အခုတန်ခါဆိုတဲ့စကားမှာအဲ့ဒီအရိယာ၈ယောက်ကိုဆိုလိုတယ်တဲ့ဒါပြင်ပုထုဇဉ် ဘုလို့ရှင်ဟာဒီတန်ခါတရဏံကိသမိတန်ခါထဲမှာမပါဘူးလို့ဆိုရတာပေါ့နော်တခါဒီကြောင့်ကိုဟိုအီလီနွိုင်းမှာတရားဟောတော့ထည့်ပြောဥနုရဲ့ရှိတယ်အဲ့တော့ဥနုရဲ့ဗမာပြည်ကျတော့ပြောနေတယ်ဥတ္တလနန္ဒပြောတယ်ဒီတန်ခါတဲ့ဘုန်းကြီးတွေမပါဘူးလားအော်ကဲကလူပဲပါလို့ဗမာပြည်ဘုန်းကြီးကရိုက်လေ စကားကအဲ့ဒါသတိထားဖို့ပြောတာအစောပြားလေးတခါလဲသူကကောက်ပြီးတော့ပြောလိုက်တော့ဘလောက်ရိုင်းသွားလဲကိုကိုလည်းဘုန်းကြီးပြင်းနေဟုတ်လားကိုကိုကလည်းတန်ခါလည်းပါတယ်လို့ပြောလေသမုဒိတန်ခါလည်းပါတယ်လို့ဒါပြောရမှာပဲအဲ့ဒါပဲလေတန်ခါလည်းဘုန်းကြီးမပါဘူးခုခေတ်ဘုန်းကြီးမပါဘူးလို့ဥက္ကလနာပြောဘငါပြီးပုံကူကကျန်နေစီမှာသူပြောသွားတာပြောအဲ့တော့ကိုကပြောတာကတန်ခါတရဏံကိစ္ဆာမိဆိုတဲ့တန်ခါထဲမှာပုရိသေတန်ခါမပါဘူးဒါကိုဆိုလိုတာ အဲတော့ကိုတန်ခါတန်လန်ကိစ္ဆာမိလို့ဆိုရင်အရိယာပုဂ္ဂိုလ်ရှေ့ရောက်ဆိုတဲ့အတိတ်ပဲရှိတယ်အဲ့ဒီအရိယာရှေ့ရောက်ရှေ့ရောက်ကိုဆိုလိုသည်နော်အဲ့တော့တန်ခါမှာဂုံဘယ်နှပါးရှိလဲတန်ခါဂုံတော့ဘယ်နှပါးတော့9ပါးရှိတယ်လို့ဆိုတာနော်အဲ့ဒီ9ပါးတစ်ခုစီသွားကြမှာအဲ့တော့ဘဂဝါတော်ရှင်ဘုန်းတော်တခင်ရှင်တော်မြတ်ဖရာဤတာဘောကတန်ကိုဆုံးမထားဟန်တရားမှန်ကိုနာခံလိုက်နာအရိယာဟုတင်ချာရှစ်ဖို့တန်ခါတော်အပေါင်းသူတော်ကောင်းသည်တဲ့နော်တန်ခါအရာ အရိယာတဲ့နော်အရိယာ၈ယောက်ဆိုတဲ့ပုဂ္ဂိုလ်အပေါင်းနဲ့အဲ့ဒီသူတော်ကောင်းဟာပုပ္ပတိပန္နောတရားသဖြင့်ဆုံးမအသင်ရာသာသနာဝယ်လေရောစွာထုံးပြဆုံးအမကိုလုံးဝလိုက်နာ ကောင်းမွန်စွာလေးကျင့်တော်မူတတ်ပါပေ၏ကျင့်ချင်းမှတ်တယ်နော်ကောင်းမွန်စွာကျင့်တတ်တယ်ကောင်းမွန်စွာကျင့်တတ်တယ်ဆိုဘာကိုကျင့်တတ်တာလဲဆိုရင်မြတ်စွာဘုရားဟောထားတဲ့တရားကိုကောင်းမွန်စွာကျင့်ကောင်းမွန်စွာကျင့်တယ်ဆိုတာကျင့်ရုံမကဘူးကျင့်လို့ကိုကိစ္စပြီးသွားတယ် နော်အရိယာမဲ့ရသွားတယ်လို့ဒီလိုဆိုလို့အဲ့ဒီမြတ်စွာဘုရားဟောထားတဲ့တရားတွေကလည်းပဲတဲ့တရားသဖြင့်ဆုံးမအသင့်ရာသာသနာဝယ်လျောစွာထုံးပြဆုံးမမြတ်စွာဘုရားအဆုံးမဆိုတာမတရားဟောထားတာပဲတခုမှမရှိဘူးပေါ့ဟုတ်လားဒီသူသူသူတတ္တဝါတွေရဲ့ဇယိုက်နဲ့လျောအောင်နော်အခြေအနေနဲ့လျောအောင်ဒီလိုဟောထားတဲ့တရားတွေကြီးပဲအဲ့ဒီတရားတွေကိုကောင်းကောင်းကျင့်တော်မူတတ်တဲ့ အဲကျင့်ချင်းဆိုတဲ့ဂုံဒီဂုံဟာတန်ဃာတော်ရဲ့ပထမဆုံးဂုံပဲနော်တန်ဃာတော်ဂုံကိုပါတော့ရတယ်လို့တော့အများကြီးပါဟုတ်မှာနော်သုတ်ပတိပန်သောဘဂဝတောတာဝကတံကောဥသုတ်ပတိပန်သောဘဂဝတောတာဝကတံကောညာယပတိပန်သောဘဂဝတောတာဝကတံကောသာမိစိတ်ပတိပန်သောဘဂဝတောတာဝကတံကောလေးခုဖြစ်သွားပြီနော်ယတိတံသတ္တာရိပုရိတယုဂာနိအထပုရိတပုဂ္ဂလာဧတဘဂဝတော သာဝကတံကောအာဟုနေယောဘာဟုနေယောယက္ခိနေယောဉ္ဇလိကရဏီယောအနုတ္တရဘုံညခေတံလောကတာအာလုံး၉၉ပါးတန်ခါကို၉ပါးအဲဒီမှာပထမဆုံးတန်ခါကုံကကောင်းကောင်းကျင့်တတ်တဲ့ပုံကိုယ်တွေပေါ့လေကောင်းကောင်းကျင့်ခြင်းဆိုတဲ့ကုံအဲဒီမြတ်စွာဘုရားဟောတော်မူထားတဲ့တရားတွေကိုအာလိုက်နာတယ်ဝိနည်းတရားဖြင့်လည်းဝိနည်းတရားကိုယူယူသေးသေးလိုက်နာတယ်သုတ်တံမှာဟောထားတဲ့ဟို ကိုခြင်းတရားနော်ကမ္မထံတရားဒါတွေကိုကောင်းကောင်းလိုက်နာလို့လိုက်နာကျင့်ကြံလို့အဆုံးတိုင်ရောက်သွားတဲ့ပုံကိုယ်တွေပေါ့။ဒါကြောင့်မို့ဒီရသော်ဖျားရဲ့တပိတပိအပေါင်းနော်အရိယာတပိအပေါင်းဟာမြတ်စွာဘုရားရဲ့အဆုံးအမကိုကောင်းမွန်စွာ ကျင့်တော်မူတတ်တယ်ကျင့်တော်မူတတ်တဲ့ဂုံရှိတော်မူရှိတယ်ပေါ့လေဒီဒီတန်ခါအပေါင်းဒါပထမဆုံးဂုံကျင့်ချင်းမသွားကြတော့နော်ဒုတိယဂုံကဘာလဲတော့ဥဇုပฏิပန်နောဟိုစာရွတ်တဲ့ခါမှာလည်းပဲပါဠိစကားလုံးမှန်မှန်ကန်ကန်ရွတ်နိုင်ရင်ပိုကောင်းတယ်ဗမာပြည်မှာအလွဲနှုတ်တဲ့တယ်တိတ်ပေါ်တာဒါလည်း generation to generation သွားတာဆိုတော့ ဘုန်းကြီးကျောင်းတွေမှာကအဲ့ဒါတွေကအလွဲလေးတွေကဖြစ်ဖြစ်နေတယ်ငါသာပြင်လူတွေရတာဘယ်နဲ့ဘယ်နဲ့ရအောင်ဆိုတာကောင်းကောင်းကြက်တာလူကတော့သုတ်ပฏิပန်တော့လို့ရမယ်နော်အမှတ်တမဲ့ကြက်တဲ့သူပရိပန်တော့လည်းဖြစ်နေဟုတ်လားအဲ့တော့မှန်မှန်ရရင်ကောင်းတယ်ပေါ့နော်တုတ်ပฏิပန်တော့နော်ပฏิပန်တော့မဟုတ်ဘူးပฏิပန်တော့စာလေးတစ်ချက်ကြည့်ရင်တွေ့လိမ့်မယ်နော်တုတ်ပฏิပန်တော့ အဲ့ဒါအဲ့ဒါကိုကြောင်းပြန်လာပြီးတော့သူပရိပန်တော့ဆိုတော့အဲ့လိုလူတွေကဆိုးဆိုးသွားကြတယ်အဲ့ဒါသူ့ဆိုတာကကောင်းမွန်စွာဆိုတဲ့အဓိပ္ပာယ်ရှိတယ်ပฏิပါဏဆိုတာလည်းကျင့်တယ်ဆိုတဲ့အဓိပ္ပာယ်ရှိတယ်အဲ့တော့ကောင်းမွန်စွာကျင့်တော်မူတတ်တယ်ကောင်းမွန်စွာကျင့်တတ်တယ်ဆိုတာခုနပြောလို့မြတ်စွာဘုရားဟောတော်မူတတ်တဲ့တရားဝိနည်းတရားပြီးတုတ်တုတ်တရားပေါ့လေနော်ဒါတွေကိုကောင်းမွန်စွာကျင့်တော်မူတတ်တယ်လို့ဒီလိုဆိုလို့တယ်အဲနောက်တစ်ခုကတော့ဗာလဲတော့သူဇုတ်ပฏิပန်တော် နော်ဥစုဆိုတာက straight ဟောင်းပြောင်းပฏิပါဏကကျင့်တတ်တယ်အဲ့တော့ဘဂဝါတော်ရှင်ဖုန်းတော်တခင်ရှင်တော်မြတ်ဘုရားဤတာဝကတန်ခောသုံးမထဟံတရားမှန်ကိုလာနာခံလိုက်နာအရိယာဟုသင်္ချာရှိဖို့တန်ဃာတော်အပေါင်းသူတော်ကောင်းသည်ဒါပဲအရိယာကြီးပဲလားကုသပฏิပါဏောစင်လဲတမှုမာယာစုဖြင့်ဖူးဖူးထစ်ထစ်မကောက်ချစ်ပဲစင်စစ်နိဗ္ဗာန်လမ်းဖြောင်မှန်အောင်လျောကန်ချင့်မျှော်ကြင့်ကြံတော်မူတတ်ပါပေ၏ ဖောင်းပြောင်ကျင့်တော်မူတတ်တယ်တဲ့နော်စင်းလဲတမှုမာယာစုဖြင့်ဖူးဖူးထစ်ထစ်မကောက်ကြည့်ပဲအဲတော့အရိယာသူတော်ကောင်းတွေဆိုတာဘယ်တော့မှသူများကိုလိန်နာတွေပါတွေမရှိဘူးဟန်ဆောင်နာတွေမရှိဘူးမာမာယာတို့ဟိုဘာခေါ်မလဲစက်ပတ်တာတို့ဘာတို့တွေမရှိဘူးပေါ့နော်ဖောင်းပြောင်တန်တန်ယူးယူးသားသားပဲကျင့်တော်မူတတ်တယ်လို့ဒီလိုဆိုလိုတယ် ဟိုမာယာဟိုဆင်းလဲမှုဆိုတဲ့ဟာမာယာတို့နော်လက်ပတ်တာတို့ဘာတို့ဆိုတွေကဘလို့မဆိုနည်းနည်းပါးပါးလေးတော့ရှိတတ်ကြတယ်နော်ဘုန်းကြီးတွေလည်းရှိတယ်အဲ့တော့အဲ့ဒီလိုအရိယာပုဂ္ဂိုလ်တွေကတော့အဲ့လိုဟိုကိုယ်ကောက်ပြီးတော့မကျင်ဘူးပေါ့လေနော်ဆဲ့ပတ်ပြီးတော့မကျင်ဘူးဖြောင်းပြောင်းတန်းတန်းပဲကျင့်တော်မူတတ်တယ်တဲ့အဲ ဟိုကတော့ဘုန်းကြီးအနေနဲ့သီလမရှိဘဲနဲ့သီလရအောင်သီလရှိအောင်ဆောင်မယ်နော်ပညာမရှိဘဲနဲ့ပညာရှိအောင်ဆောင်မယ်အရိယာမဟုတ်ဘဲနဲ့အရိယာလိုလိုထင်အောင်သူများတွေထင်အောင်ဟိုငါအရိယာမဟုတ်ဘဲနဲ့ငါအရိယာလို့တော့ဘာမှမပြောဘူးဘုန်းကြီးအဲ့ဒါဘာဘာသိကကြမှာဟာဒါပေမဲ့လို့လက်ပတ်ပြီးတော့နည်းနည်းပါးပါးပြောတတ်တယ်ဒါဒါရီဘုန်းကြီးမှနားရတယ်လူသိသိနားပါလေအဲ့လိုမလေးတစ်ပတ်ကလေးပြောလိုက်တဲ့ခါကျလူတွေက ဒီဘုန်းကျိုးဆရာတော်ရိယာပြမှာထင်ပါရဲ့ပေါ့လေအဲ့လိုဟာမျိုးလေးတွေရှိတတ်တယ်အဲ့လိုဟာလေးနဲ့မလိမ့်တပတ်ကြီးသိမ့်လုံးတတ်တယ်ဒါမှမဟုတ်တရားတော်ကြီးလည်းသတိထားဆရာတွေပိုင်းတွေ့လည်းပဲအရန်ကြီးသွားပြီးရုံမပြည့်နဲ့ဟုတ်လားဘာပြောနေနေကိုကိုကိုရှိတဲ့အသိဉာဏ်လေးနဲ့ချင်းချင်းပြီးတော့လည်းပဲကြည့်ပြီးတော့ယုံရတယ်အရန်အရန်ယုံရင်အလွဲယုံမိတတ်တယ်ဆိုတော့လူတွေကသူတို့ကကြီးညိုမှုတွေကများတော့ကိုကြီးညိုတဲ့ပုဂ္ဂိုလ်ကိုသိပြီးတော့ဖြစ်စေခြင်းတယ် ယဟနာဖြစ်စေခြင်းနဲ့ပါတယ်ဆိုဟာတို့ဆရာတော်ကအဲဆုံးခံသွားတဲ့ခါမှာဆိုတော့ကောင်းကင်ကဆံပြန်ပြီးတော့သွားတဲ့ဗားလေးနဲ့လှုပ်ကြတယ်ဟာဟိုဟိုတယောက်ကပြောနောက်နှစ်ယောက်လောက်ပြောတဲ့ခါကျအောင်ဖြစ်သွားတကယ်အဲ့ဟိုလူပြောတော့ကတော့သူ့အထင်လောက်ပြောလိုက်မှာပါနောက်နောက်တစ်ဆင့်ရောက်တော့ဟုတ်နောက်တစ်ဆင့်ရောက်တာဟုတ်နဲ့ဖြစ်လာဒါယုံညယုံတဲ့လူတွေကလည်းယုံနေကြတယ်အဲ့တော့အဲ့လိုမျိုးတွေ့လာရင်စဉ်းစားကြည့်ပါအဲ့ဒီဘုန်းကြီးတို့စီလာတော့သူဘယ်လိုလာလဲ ကောင်းကင်ကပြန်လာတာလေမြန်သိလိုက်ရင်တော့ဟုတ်မှာပါအဲမော်ဒကနဲ့လာလာဟုတ်လားအဲ့တော့ तू ဆုံးခံသွားတာကို तू ကောင်းကင်ကပြန်သွားနိုင်တယ်ဆိုရင်တို့ရှိလာတာလဲ तू ကောင်းကင်ပြန်လာအောင်မှာပေါ့သူကဟုတ်လားဒီကနေဟိုသွားတာမော်ဒကစီးနေရင်ဟိုကဒါ तू မဟုတ်လို့ဆိုတာမသိချဘူးလား use your head နော်အဲ့လိုမလင်းတစ်ပတ်ကလေးတွေဖြစ်တတ်တယ်ဒါကတော့ဘုန်းကြီးကလှုပ်တော့ဟောလူတွေကလူတွေကကြီးညိုတဲ့လူတွေကလှုပ်ကြတာ အဲ့တော့ဘုန်းကြီးတွေမှလည်းပဲအဲ့လိုပဲအဲ့လိုဟန်ဆောင်ပါသလုံးနဲ့ဟိုလူဟွာလေးကြော်တရားလေးကြော်အများကြီးရှိတယ်ဝိသုရိမက်မှာဝိသုရိမက်ကိုလူတွေဖိုက်ကြည့်ရင်ဘုန်းကြီးတွေကိုအကြီးညိုတော်ပြက်သွားလို့ရှင်ဘုန်းကြီးကမလေးတစ်ပတ်လုပ်ပြီးအများကြီးရှိတယ်ထားပါတော့လေနော်အဲအရိယာပုဂ္ဂိုလ်တွေကြတော့ဒီလိုမဟုတ်ဘူးတဲ့ဖြောင်းဖြောင်းတန်တန်ယူယူသားသားပဲဒါကြောင့်မို့စင်းလဲတမှုမာယာစုပြင်ဖူးဖူးဖြစ်ဖြစ်မကောက်ချစ်ပဲစင်စစ်နိဗ္ဗာန်လမ်းဖြောင်းမှာနော်နိဗ္ဗာန်လမ်းဖြောင်းမှာတခါလဲကျင့်ကြံတော်မူတတ်တယ်တဲ့ နောက်တစ်ခုကတော့ဗါလဲညာယပฏิပန်တော်တဲ့ဘဂဝါတော်ရှင်ဘုန်းတော်သခင်ရှင်တော်ပြန်ဖရာဤတာဝကတန်ကိုသုံးမထားဟန်တရားမှန်ကိုနာခံလိုက်နာအရိယာဟုသင်္ချာရှိဖို့တန်ဃာတော်အပေါင်းသူတော်ကောင်းသည်ညာယပฏิပန်တော်ကိုဝယ်ဝတ်နှောင်ဆန်အုပ်ဆောင်ကိုမိလောင်တော်ညမငြိမ်းအားပဲကြီးမားလောင်မိဒုက္ခကြီးတို့အပြီးဧကံငြိမ်းရမှန်သည့်နိဗ္ဗာန်အလုံးသာကျင့်တော်မူတတ်ပါပေ၏ညာရဆိုတဲ့ညာမှာနိဗ္ဗာန်ကို ရာယပฏิပန်နော်နိဗ္ဗာန်အလုံးငါကျင့်တော်မူတယ်နိဗ္ဗာန်အလုံးငါကျင့်တော်မူတယ်ဆိုတာတို့လည်းနိဗ္ဗာန်အလုံးငါကျင့်နေကြတာပါပဲဟုတ်တယ်မလားအခုတရားထိုင်နေကြတယ်ဒါနမှုသီလမှုဘာဝနာမှုပြုနေကြတယ်ဆိုတော့နိဗ္ဗာန်အလုံးငါကျင့်တာပါဒါမလို့ကိုနိဗ္ဗာန်လုံးငါကျင့်တာနဲ့ဒီယဟန်အရိယာပုဂ္ဂိုလ်တွေဖြစ်အောင်ရောက်တဲ့ပုဂ္ဂိုလ်တွေနိဗ္ဗာန်လုံးငါကျင့်တာနဲ့ကွာခြားတယ်တဲ့ဘယ်လိုကွာခြားတော့ကိုဝယ်ဝတ်နှောင်ဆန်အုပ်ဆောင်ကိုမိလောင်တော့ညမငြိမ့်အားပဲ ကိုကိုယ်တိုင်အဘုမီးလောင်နေတော့မှအဲ့ဒီအဘုကိုမနှိမ့်မနဲ့တရားထိုင်ရမှာတရားအထောက်ရမှာဒီဒီမီးလောင်လို့ငါဒီတဘောပဲတိတ်မတရားအမှုတို့ဖြစ်ရင်ငါအပယ်ကြမှာဒုက္ခရောက်မှာပေါ့လေအဲ့လိုခေါင်းမီးလောင်နေတဲ့ဆန်အုပ်ဆောင်နော်သပိန်မီးလောင်နေအဲ့ဒါကိုမနှိမ့်မနဲ့အဲ့ဒါကိုမနှိမ့်မနဲ့ကိုတခါလဲနိဗ္ဗာန်ရတရားအထုတ်တယ်ကိုယ်ပဲဝတ်နှောင်ဆန်အုပ်ဆောင်ကိုမီးလောင်တော်ညမငြိမ့်အားပဲကြီးမားလောင်ပြီးဒုက္ခကြီးတို့အတိဧကငြိမ့်ရမှန်းနိဗ္ဗာန်အလို့မှာကျင့်တော်မူတတ်ပါပဲအဲအဲ့ဒီလို ခန္ဓာကိုယ်မိလောင်တဲ့ဒုက္ခတွေများစွာကိုဆိုးတဲ့ဒုက္ခတွေအလုံးချုပ်ငင်းရနိဗ္ဗာန်ဤမှန်ပြီးတော့နိဗ္ဗာန်အလို့ငါကျင့်တော်မူတတ်တယ်နိဗ္ဗာန်အလို့ငါကျင့်တော်မူတတ်တယ်ဆိုတော့နိဗ္ဗာန်ကိုဆိုက်သွားအောင်ကျင့်ကျင့်တော်မူတတ်တယ်လို့ဒီလိုဆိုတော့ပေါ့မရောက်ခင်ကျင့်ကျင့်နေပြီးတော့မရောက်သေးတာကိုမဆိုလို့သေးဘူးကျင့်ပြီးတော့ရောက်ကိုရောက်ပြီအဲ့လိုရောက်အောင်ကျင့်တယ်ဂုံတန်ခါရဲ့ဂုံတစ်ပါး တို့စာတွေထဲမှာပါတဲ့ဝတ္ထုတွေပေါ့တချို့ဝတ္ထုတွေကရုတ်တရက်ဆိုရင်ယုံဖို့ယုံဖို့တော့မှခက်ခက်ခက်ပါလိမ့်ရှိမဖြစ်မဖြစ်နိုင်တော့ကိုကကိုကကိုနဲ့နှမ်းကြည့်ရင်မဖြစ်နိုင်တော့တဲ့ဝတ္ထုတွေရှိနော်မြတ်စွာဘုရားလက်ထက်ကမြတ်စွာဘုရားပြညတ်ထားတဲ့ယဟန်နေတစ်ပင်မခုတ်ရအောင်ပန်မခုရဘူးနွယ်တွေဘာတွေမဖြတ်ရဘူးဒါယဟန်ဆိုရင် အဲ့ဒီတခါကိုပညာထားရတယ်တခါစားပြီးတဲ့နောက်မှာအဲရဟန်းငယ်လေးတစ်ပါးကိုတခိုးတွေကဖန့်တော့တော့နွယ်နဲ့တုပ်ပြီးတော့တော်ထဲမှာထားတယ်အဲ့လိုထားကြတော့မှပဲမီးလောင်တုံးမီးလောင်လာတယ်လောင်လာတဲ့ခါကျတော့ဒီနွယ်ဖြတ်ပြီးတော့ထွက်ပြေးလေရတာပဲလေဒါတော့တော့သူလည်းဖြတ်နိုင်တယ်အဲ့ဒါဒီလိုဖြတ်လိုက်ရင်ဒီမြတ်စွာဘုရားတိခါဘုကျူးလွန်ရာရောက်ပြီးတော့အဲ့ဒီအဲ့ဒီတိခါဘုနဲ့ကျူးလွန်ကျူးလွန်ရင်ပြီးတော့သေရမှာကိုသူကြောက်တာလေ ဒါကမဖြတ်ပါနဲ့ဒီတိုင်းမီးလောင်ပြီးတော့အသေးခံလို့ပြီးတော့ကျင့်တယ်မီးလောင်အဲအဲ့တော့အဲ့ဒီလိုကျင့်တယ်ပေါ့အဲ့တော့အဲ့လိုကျင့်တဲ့ခါကျတော့မိရလည်းခေကြီးလောင်းလာတဲ့ခါကျတော့ဒီကလည်းသူကလည်းသူတရားသူအားထုတ်တာပေါ့မှတ်တာပေါ့ဆိုတော့အဲ့ဒီမှာရဟနာဖြစ်ပြီးမှသူသူမိလောင်ပြီးတော့သူပြန်ပြိဋိဘံပြုတ်သွားတာသေတော့သေသွားတယ်ပေါ့လေသို့တော့တရားအားထုတ်တဲ့အတွက်ကြောင့်မိမိကိုအေးမလို့ဖိုင်းနဲ့ တရားကိုအထုတ်တဲ့ကြောင့်မို့မိသူစီမလောင်ခင်လေးတွေမှာပဲသူယဟန္တာဖြစ်သွားတယ်အဲအဲ့ဒီလိုအဲခုနပြောတဲ့မိမိခန္ဓာကိုယ်မိလောင်နေတာကိုတောင်မှဘီးမဆိုင်တဲ့နဲ့နိဗ္ဗာန်အလို့မှာအကျင့်ကြံတော်မူတတ်တဲ့ခုံတဲ့တန်ခါမှာဒီခုံရှိပါတယ်တဲ့နောက်တစ်ခုကတော့ဗာနော်တာမီစိတ်ပฏิပန်တော်တဲ့ဘဂဝါတော်ရှင်ဘုန်းတော်သခင်ရှင်တော်မြတ်ဘုရားကြီး တာဝကတန်ကောသုမထံတရားမှန်ကိုနာခံလိုက်နာအရိယာဟုသင်္ချာရှိဖို့တန်ကားတော်အပေါင်းတော်ကောင်းသည်တာမီစိတ်ပฏิပန်သောယူသည်သမှုလူတို့ပြုသည့်တာမီစိကံလျော်ထိုက်တန်အောင်ကြင့်ကြံတော်မူတတ်ပါပေ၏လူတို့ရဲ့အယူအသေးကိုခံနိုင်အောင်လျော်ကံအောင်ကြင့်ကြံတော်မူတတ်ပါတယ်တဲ့ဒီတန်ခါတော်တဘုန်းကြီးဆိုတာကလူတွေကလူလား လူတွေကထောက်ပံ့တာလူတွေကလူတာကိုအလူခံပြီးတော့လူတွေကလူတာစားလူတွေကလူတာပေါ့လေအဲ့လိုနေတာဆိုတော့ကိုအမြဲတမ်းမိမိတို့မှာဒီလူတွေလူတဲ့ပစ္စည်းကိုမတရားတဲ့နည်းနဲ့မသုံးဘူးပေါ့ဒါအရေးကြီးသူတို့သူတို့အလှူကိုခံနိုင်လောက်အောင်ကိုကလည်းပဲကောင်းကောင်းမွန်မွန်ကျင့်ရအဲ့ဒီလိုကျင့်တဲ့နေရာမှာ အရိယာပုဂ္ဂိုလ်တွေဟာထိတ်ကနေတာပေါ့။ဒါကြောင့်မယူသေးသမှုလူတို့ပြုသည့်တာမေရှိကံလျော်ထိုက်တံကျင့်ကြံတော်မူတတ်ပါပေ၏။ရှင်းတော့ကဟိုတဟန်တစ်ပါးကအိမ်အိမ်မှာအများဆုံးဆုံးခံတယ်။အဲတော့အဲ့ဒီမှာအိမ်အိမ်မှာအမေတယောက်နဲ့သမီးတယောက်ရှိတယ်။အဲသူတို့တိတ်ကြည်ညိုတယ်။တိတ်ကြည်ညိုတော့ဒီနေ့သူကယဟန်ယဟန်ကဆုံးခံဆင်းလာတဲ့ခါကျတော့အမေကသမီးကိုမှားနေတာသူကကြားတယ် သမီးပေါ်လေးငါတော့တော်သွားပြီးတော့အလုပ်လုပ်ဖို့ပေါ့လေအဲ့တော့အဲသင်မောင်တော်လာရင်မောင်တော်တို့ပြောတာပေါ့လေဘုန်းကြီးလာရင်ဆိုတော့ဆန်အဆန်ကောင်းလေးအကောင်းမွန်လေးတွေခြံထားကြတယ်ဆိုတော့အဲ့ဒါလေးချက်ပြီးပြီးတော့ကတ်လိုက်ဆိုတော့သမီးရမေးတယ်အမေတော့ဗာစားမှာတော့ဆိုငါတော့ပုံရည်လေးနဲ့ဗာလေးနဲ့ပေါ့လေစကွဲသမီးလေးနဲ့ဖြစ်လို့ငါစားသွားမယ်လို့သူပြောတာအဲ့ဒါကြားတယ်အဲ့ဒီဟာကိုကြားတဲ့ခါကျတော့မအဲ့ဒီဟာဟာဒီဒီဒီမကြီးကဒီလောက် ကြီးညိုပြီးတော့သူ့သူ့ကိုကြတော့ဘာမဟုတ်တဲ့အညာကားလေးစားပြီးတော့ငါ့အတွက်ကြတော့တကယ်အကောင်းတွေကိုသူထားခဲ့တယ်။ဒါဒီတိုင်းနဲ့ဆုံးခံသွားလို့တော့မတော်သေးဘူးဆိုတော့အဲကြောက်ပြန်သွားပြီးတော့တရားထိုင်နေတယ်။တရားထိုင်တော့ကာရလောစားလိုက်သူကမွန်းမွန်းမတက်ကမှရဟနာဖြစ်တယ်။အဲရဟနာဖြစ်ပြီးတဲ့နောက်ကျမှသူအဲ့ဒီအိမ်ဆုံးခံသွားတယ်။အဲ့ဒီလိုပေါ့လေ။လူတွေလူတဲ့အဲအလှကိုမိမိတို့ကတိတိတပါပြောအောင် ကောင်းကောင်းမွန်မွန်ခံယူတတ်အောင်ကျင့်ကြံတော်မူတတ်တယ်တဲ့ဒါကျင့်ကြံတော်မူတတ်တယ်ခံယူတတ်အောင်ကျင့်ကြံတော်မူတတ်တယ်ဆိုတာအဲဒီမက်ပေါက်ဖူပေါက်ဖြစ်အောင်နော်ကျင့်တာကိုဆိုလိုသည်တဲ့အခုဘယ်နှခုဖြစ်သွားလဲလေးခုဖြစ်သွားပြီအဲ့ဒီအဲ့ဒီတန်ခါဆိုတာဟာတဲ့ဒီထဲမှာယတိတံစတ္တာရိပုရိသယူဂာနိအထပုရိသပုဂ္ဂလာ စတ္တာရိယုဂာနိဆိုတာက four pairs အစုံလေးပါတဲ့သောတာပတ္တိမဂ္ဂထံသောတာပတ္တိဖလထံတစ်စုံတဂရဂ ामि မဂ္ဂထံတဂရဂ ामि ဖလထံအနာဂ ामि မဂ္ဂထံအနာဂ ामि ဖလထံအရဟတမဂ္ဂထံအရဟတဖလထံဆိုပြီးတော့တစ်စုံတစ်စုံနဲ့ပြောလိုက်ရင်လေးစုံရှိတယ်တဲ့တယောက်တယောက်ရည်တွက်လိုက်မယ်ဆိုရင်တဲ့ရှစ်ရှစ်ယောက်ရှိတယ်အဲ့ဒီနေရာမှာအရိယာရှစ်ယောက်ဆိုတဲ့နေရာမှာလည်းလည်းသတိထားရမယ်ရှစ်ယောက်ဆိုတာမှလည်းရှစ်မျိုးလို့ဆိုတော့ တခါလေကျအဲ့ဒါအတိလွတ်လွတ်သွားကြသေးတယ်နားထောင်တဲ့လူတွေရတယ်အရိယာရှိအောင်ဆိုတော့အရိယာဒီရှိအောင်တည်းပဲရှိတယ်ပေါ့ဟုတ်လားတခြားလူတွေအရိယာဟုတ်စေအသေးပဲမျိုးဖြစ်ဖြစ်သွားတယ် eight not eight individuals eight types of individuals အဲ့ဒါအရိယာ၈မျိုးရှိတယ်လို့ဒီလိုပြောမှအမှားတော့တကယ်မှန်တယ်ဒါမှမဟုတ်စကားအနေနဲ့ပြောနေတဲ့ခါကျတော့အရိယာရှိအောင်အရိယာရှိအောင်လို့ဒီလိုပဲပြောတယ် အရိယာဒီကြတော့တို့ဗမာစကားသုံးလာလားအရိယာရှစ်ပါးလို့မသုံးဘူးအရိယာရှစ်ယောက်ရှစ်ယောက်နဲ့သုံးတာဟုတ်တယ်မလားနော်ရှင်တော့ရှင်တော့ခုံတော်မုံကြပါဆိုတာရှိတယ်သူကစာလက်တက်တယ်ဘုန်းကြီးတွေကသူကအများအားစောကားမကားသူကနှလုံးတလူပေါ့လေဒါမှမဟုတ်လည်းဘုန်းကြီးတွေဘလို့ကပြန်မလို့နိုင်ဘူးသူကသူကပိုင်အောင်လုပ်လို့ထားတာပေါ့အဲ့တော့သူကပြောတယ်ဘုန်းကြီးဘယ်နှယောက်ပေါ့သူအဲ့လိုသုံးတယ်ဟာဘုန်းကြီးဘယ်နှယောက်ကြွလာတယ်ဘုန်းကြီးဘယ်နှယောက်ဆွန့်ကျွင်းတယ် ဆိုတဲ့ခါကျတော့ဘုန်းကြီးတွေကမင်းတေရိုင်းနေပေါ်မှာလားဘုန်းကြီးဘယ်နှပါးပြော၅ပါး၁၀ပါးပြောအောင်မင်းဘုန်းကြီးတယောက်မြောက်ပြတယ်ကိုလိုတော့ဗာနာလေအရိယာ၈ယောက်လို့ပြောတာအရိယာ၈ပါးလို့မပြောဘူးဒီလိုကသင်္ကြန်တို့ကိုဂုံတင်ပြီးတော့ဘုန်းကြီး၅ယောက်ပဲ၆ယောက်ပဲပြောဘုန်းကြီး အဲတရိယာကိုရှေ့ရောက်လို့ပဲစကားမှာတော့သုံးတယ်အမှန်ကတော့အရိယာပုဂ္ဂိုလ်၈မျိုးအဲဒီအဲဒီမြတ်စွာဘုရားရဲ့တတိသတန်ခါဆိုတာအစုံအစဉ်၄စုံအဲအတိအသီးအပြင်ခွဲမယ်ဆိုရင်ပုဂ္ဂိုလ်၈မျိုးပုဂ္ဂိုလ်၈ယောက်တဲ့အဲဒီ၈ယောက်ကဘဂဝါတော်ရှင်ဘုန်းတော်သခင်ရှင်တော်မြတ်ဘုရားကြီးဧတဧတောတာဝကတံကိုအစုံ၄ပါးတိကြ၈ဖို့ တန်ဃာတော်အပေါင်းဤအရိယာသူတော်ကောင်းသည်အစုံအမြင့်၄မျိုးအဲတိကြအချင်း၈၈ဖို့၈ရောက်၈ပါးရှိတဲ့တန်ဃာတော်ဒီတန်ဃာတော်အပေါင်းဟာတဲ့အာဟုနေယောတုံပြန်ကြည်လေအကျိုးပေးသည်ဖြင့်အဝေးမှယူဆောင်၍မူလိကြည်ပြူလေးမြတ်ပူဇော်အပ်သည့်လက်တပကအဖျားပြားကိုကောင်းစွာတိမ့်ပိုက်ခံယူခြင်းမှာသည်ထိုက်တော်မူပါပေ၏စားရှိသွားရင်ဘာဆိုလို့မှမသိပဲဖြစ်တယ်နော်ဆိုလိုတာတော့ပါလေ အဝေးကနေပြီးတော့ယူလာခဲ့တဲ့ပစ္စည်းမျိုးကိုလည်းပဲခံယူထိုက်တဲ့ဂုဏ်ရှိတော့တယ်တဲ့ခါလေးပစ္စည်းတစ်ခုကဝေးရနေယူလာပြီးတော့ဒီပုဂ္ဂိုလ်ကိုပေးရင်လို့တဲဆောင်းလာအဲ့ဒီလိုတဲဆောင်းလာတဲ့ပစ္စည်းမျိုးကိုခံယူထိုက်တဲ့ဂုဏ်နဲ့ပြည့်စုံတော်မူတယ်တဲ့အဲဒါဘာလဲဆိုတော့အရိယာပုဂ္ဂိုလ်ဖြစ်တော်တဲ့ခါကျတော့ဒီပုဂ္ဂိုလ်ရဲ့ဒီစိတ်တန်တာမှာကိလေသာကင်းသွားပြီဆိုကြပါမယ်ကိလေသာကင်းသွားတယ်ဆိုတော့ဟိုမကောင်းတာ နော်မကောင်းတာတွေမရှိတော့ဘူးဒါလဲလဲမှာဘာခေါ်လဲမကောင်းတာဘာခေါ်နော်လဲလဲလဲလဲမြေထဲမှာမကောင်းတာတွေရှိတယ်မလားမကောင်းတဲ့မြေအဲ့ဒါတွေမရှိဘူးရှင်းသွားပြီဆိုရင်လဲမှာကောင်းသွားပြီပေါ့အဲ့လိုကောင်းသွားတဲ့လဲမှာဒီဒီနံစိုက်လိုက်ရင်ဒီနံဖွင့်ဖွင့်ဖွင့်ဖွင့်ထွာတာဖြစ်လာတယ်လို့ပဲကိလေသာကျင်းတဲ့ဒီပုံကိုယ်တွေကိုလှူလဲရရင်အကျိုးနော်အဲ့ဒီရရတဲ့အကျိုးကအလုံးကြီးမားတယ်အဲအဲ့ဒါကြောင့်မို့ ဒီအဝေးကြီးကဆောင်းပြီးတော့ယူလာတဲ့ပစ္စည်းမျိုးသူများပေးဖို့လက်ဆောင်ပေးဖို့ဆိုတော့ယူလာတဲ့ပစ္စည်းမျိုးကိုလည်းပဲလက်ခံသိမ့်ပိုက်ခြင်းကထိုက်တော်မူတယ်။ဟာထိုက်တဲ့ဂုံတန်ခါမှာရှိတော်မူတယ်တဲ့။ဒါအာဟုနေရလို့ခေါ်တယ်။တုံပြန်ကြည့်လေအကျိုးပေးသဖြင့်နော်အကျိုးကအများကြီးပေးတတ်တဲ့အတွက်ကြောင့်မို့အဝေးမှယူဆောင်ရွက်မူလိကြည်ပြူလေးမြတ်ပူဇော်အပ်သည့်လက်တပကအဖျားဖျားကိုအဝေးရန်နေယူလာတဲ့ပစ္စည်းမျိုးကိုလည်းပဲတဲ့ ကောင်းစွာတိမ့်ပိုက်ခံယူခြင်းမှလေးထိုက်တော်မူပါပေ၏အခုခေတ်ဆိုပို့ပြီးတော့မှ range ကပို့ပြီးတော့ကျေပွန်းသွားတယ်နော်ရှင်းတော့တော့အိန္ဒိယတဲ့တာဆိုရင်မိုင်100 200 300 400လောက်ပဲဖြစ်နေတယ်အခုဆိုဗမာပြည်ကနေဒီယူလာတယ်ဆိုရင်မိုင်9000 8000အဲ့တော့အဝေးကယူလာတဲ့လက်တပ်ဘကနော်ပစ္စည်းပစ္စည်းအကိုတိမ့် ခံယူခြင်းကထိုက်တဲ့ဂုဏ်နဲ့ပြည့်စုံတော်မူလေဒါအာဟုနေရဂုဏ်နဲ့အဲ့တော့ရှင်းတော့ကတရားမင်းအဲ့ဒါလူလူစင်းရဲ့ရောင်ဆောင်ပြီးတော့ရှင်မကတ္တဗာကြီးကိုလှူတဲ့ဝထုကြားဘူးလေဟောကြားဘူးကြလားနော်ရှင်မကတ္တဗာကြီးကဟိုသူကမနဲ့မနဲ့ဆုံးခံထွက်တဲ့အခါမှာဆုံးခံမထွက်ခင်ကို တမန်ပဝင်စားသေးတယ်တမန်ပဝင်စားပြီးမှအဲ့ဒီတမန်ပကထပြီးတော့မှသူကဆုံးခံအဲ့လိုဆုံးခံရင်ဆုံးဖြူတဲ့လူတွေပို့ပြီးတော့ကြည်စုများတယ်ပြီးတော့ရှင်မသတ္တပကြီးကဆင်းရဲတဲ့ပုဂ္ဂိုလ်တွေရှိလို့ဆုံးခံလေးရှိတယ်နော်ဆင်းရဲတဲ့လူတွေကိုချီးမြှောက်တယ်အဲ့လိုဖြစ်တော့ကိုတရားမင်းကလည်းပဲတဲ့သူကတရားဖြစ်ပင်လေလို့သာသနာ့ဘမှာသူကကုသိုလ်ပြုလို့တရားဖြစ်လာတာဖြစ်တော့ သာသနာ့အတွင်းကုသိုလ်ပြုပြီးဖြစ်လာတဲ့နတ်သားတွေလောက်သူကအယောင်ပါတခါလေးမရှိဘူးတဲ့နော်ဟိုကောင်တွေကသူတို့တားနေဆိုတော့ယာလူသက်ကြီးတယ်အခြေအနေကတားနေတာအခုဒီဒီနိုင်ငံဟို Bush သမတပြည်ပဲမယ်လို့ဟိုဘီလီယံနာတွေလောက်သူမချမ်းသာဘူးပေါ့နော်အဲ့ဒါမျိုးလို့ပေါ့လေယာလူတော့ကြီးပါရဲ့ဒါပေမဲ့လို့အရှိန်အဝါနည်းနေတယ်နည်းနေတာနဲ့သူကအရှိန်အဝါများနေတော့ဘာလို့ရမလဲလို့စဉ်းစားတဲ့ခါကျတော့ရှင်မကတ္တပကြီးကတော့အလှူအလှူတံပြုတ်မယ် ဆိုတော့ तू ကလည်းသိတယ်ရှင်မာကတ္တဗကတရားမင်းအနေနဲ့သွားလှူလို့လည်းယူမှာမဟုတ်ဘူးပေါ့အဲ့ဒါနဲ့သူဆင်းရဲသားရောက်ဆောင်ဖိုးကြီးဖွားကြီးရောက်ဆောင်သူသူသူသူသူစာမိဖုရားနဲ့အဲ့တော့ရှင်မာကတ္တဗကလည်းပဲအမှတ်တမဲ့နဲ့သူကလည်းဆုံးခံထွက်လိုက်တဲ့အခါမှာအဲ့ဒီအိမ်လေးသွားမြင်တယ်ဆင်းရဲဆင်းရဲတဲ့အဖိုးကြီးဖွားကြီးဟိုအပြုတ်နေတဲ့အိမ်ပေါ့လေအဲ့ဒီခါကျသူကအိမ်ရှိသွားပြီးတော့ဆုံးရက်တဲ့ခါကျတော့အဖိုးကြီးကခါမျက်စိမွဲနေတဲ့ဖိုးကြီးပေါ့လေသူကဟာလာရောင်ဆောင်ထားတာပေါ့လေ ညလုံးလေးဖွင့်ကြည့်တော့ဟဲ့ရှင်မရဲ့ကိုတော်ကြီးကြွလာခဲ့ပါလိမ့်များရှိလဲတဲ့တီးသားမောင်ကိုလေးလှူအောင်အဲ့ဒါသူစားပေးကြတယ်အာဖိုင်းကြီးကအာဗာလေးတော့ရှိသေးတယ်ပေါ့လေဒီဟင်းလေးတော့ကျွန်တော်ထုတ်လာပြီးတော့ရှင်မတတ္တပတပိတ်လေးထည့်လိုက်တယ်အဲ့လိုတပိတ်လေးလည်းထည့်လိုက်တဲ့အခါဆိုဒီနတ်ဩဇာနတ်ကတခါပြတ်နှံ့သွားတယ်ပြောတယ်ပင်ပြောလို့ပြတ်နှံ့သွားတာအဲ့လိုပြတ်နှံ့သွားတဲ့အခါကျမှရှင်မတတ္တပကြီးအာဒါထူးတယ်ဗာလဲဆိုသူစင်စင်ကျင်လိုက်တဲ့အခါကျတော့မသိရဘူး ပြီးတော့ဆိုနာတရားမင်းမန်တော့လားမင်းသူများသူများရှိရဟာမင်းလူယူသလိုပဲပေါ့ဟုတ်လားငါကတော့ဆင်းရဲတဲ့လူတွေကိုချီးမြှောက်မယ်ဆိုတော့ကိုထွက်လာတယ်မင်းတရားမင်းကဘာကြောင့်မင်းသူများကုသိုလ်လူရတယ်လဲပေါ့မင်းမတော်ဘူးပေါ့အဲ့လိုပြောတဲ့အခါကျမှတရားပြောတယ်လေဒီပြတော့တရားတော့ဟုတ်ပါလေဒါမှမဟုတ်ဒီတော့လေဆင်းရဲတဲ့တရားပါပေါ့ဟုတ်လားပြောဟိုဘုရားတာနာနဲ့တွေ့ပြီးတော့ကုသိုလ်ပြုလာတဲ့နတ်သားတွေ ဒါတပြီးတော့လည်းအရှိန်မှာတားနေလို့ပေါ့လေဒီကုသိုလ်လိုချင်လို့ပြုပါတယ်ပဲပြောအဲ့လိုအဲ့လိုပြောကြတော့သူကတော့မြောက်သွားတာပေါ့လေမြောက်သွားတာနဲ့သူအရှိန်မှာရသွားတော့ပေါ့အေးအဲ့ဒီလိုအဲ့ဒါဆိုရင်ငတ်ပြည်ရတော့ဒီကောင်ဒီလူပြည်ယူလာပြီးတော့သူလည်းအလှူကိုရှင်မကတ္တပကြီးခံယူလိုက်တယ်ရှင်မကတ္တပဆိုတာတန်ဃာထဲမှာလားအပါအဝင်ပေါ့ဒါကြောင့်မို့အဝေးကြီးကနေဆောင်းပြီးတော့ယူလာတဲ့ဘူဇောအပ်တဲ့ပစ္စည်းအဖျားအမျိုးမျိုးကိုနော်သိမ့်ပိုက်ခြင်းဟာခံယူခြင်းဟာ ထိုက်တဲ့ဂုဏ်တန်တာမှာရှိတယ်နောက်တစ်ခုကဘာဂုဏ်တော့အာဟုနေရောပြီးတော့ပါဟုနေရောတဲ့ဘဂဝါတော်ရှိဖုံးတော်တကင်ရှင်တော်မြတ်ဘုရားဤဧတဧတောတာဝကတံခောအစုံလေးပါးတိကျရှိပေါ်တန်ဃာတော်အပေါင်းဤအရိယာသူတော်ကောင်းတွေပါဟုနေရောဝိရမျိုးနွယ်များဧည့်တယ်ဖို့ရည်ရွယ်မှန်းထပစ္စည်းများကိုဘုရားတဆူပြင့်တော်မူမှပေါ်လာကြသည့်ကပ္ပဧကောင်းသူတော်ပေါင်းတို့ အကြောင်းထိုက်စွာအကြောင်းတိုက်စွာပြည့်လူချင်းဟာလေးထိုက်တော်မူပါပေ၏ဆိုလိုတာတော့ပါလားဝိရမျိုးနွယ်များဧည့်သည်ဖို့ရည်ရွယ်မှန်းထားပစ္စည်းများကိုဧည့်သည်တွေလာရင်ပေးဖို့ဆိုတော့အိမ်မှာရှိအိမ်မှာပစ္စည်းလေးတွေပါလေးတွေထားကြတာတွေရှိလိမ့်မယ်နော်ဒါဟိုအိမ်ဒီမှာရှိကြတယ်အဲ့လိုအဝေးကလာတဲ့ပုဂ္ဂိုလ်တွေဧည့်သည်တွေအတွက်ရည်ရွယ်မှန်းထားတဲ့ပစ္စည်းတွေကိုတဲ့အလှခံခြင်းကထိုက်တယ်တဲ့ ဖရာတဆူပင့်တော်မူမှပေါ်လာကြသည်ကပဧကောင်းသူတော်ပေါင်းမို့အရိယာပုဂ္ဂိုလ်တွေဆိုတာတဲ့တကယ်ဧကောင်းဆောင်ကောင်းမယ်ဘာကြောင့်ဧကောင်းဆောင်ကောင်းလဲဖရာတဆူပင့်တော်မူမှပေါ်လာကြသည်ဖရာပွင့်မှသာတန်ခါဆိုတာရှိတာဖရာမပွင့်ရင်တန်ခါဆိုတာလည်းမရှိဘူးတန်ခါဆိုတာမရှိရင်ဒီလူရပုဂ္ဂိုလ်မရှိဘူးပေါ့ဒီဧည့်သည်ဒီအရိယာပုဂ္ဂိုလ်ဆိုတဲ့ဧည့်သည်ဟာဘုရားတဆူလူစုပွင့်မှန်တာရှိနိုင်တဲ့ဧည့်သည်မျိုးဖြစ်တဲ့အတွက်ကြောင့်မို့ ထူးကြတဲ့ဧည့်သည်အဲ့ဒီလိုထူးကြတဲ့ဧည့်သည်အဖြစ်နဲ့ဒီကိုရိုးရိုးဧည့်သည်အတွက်ထားတဲ့ပစ္စည်းတွေကိုလှူခြင်းဟာလှူတာကိုလက်ခံဖို့ရန်ထိုက်လက်ခံကြိုက်တဲ့ဂုံတန်ဃာတော်မှာရှိတော်မူတယ်လှူဒန်းလို့တဲ့ခါကျတချို့တွေဒီလိုပဲလှူကြတာပဲနော်တခါအဝေးကြီးနေယူလာပြီးတော့လှူလာရှိတယ်ကိုယ့်အိမ်မှာပဲဒီလိုပဲဟို ဟိုဧည့်သည်တွေဘာတွေပေးဖို့ရှိတာဟိုပဲဘုန်းကြီးမြင်တော့ဘုန်းကြီးလှူလိုက်တဲ့စတဲ့ပြုံးပေါ်ရှိပါတယ်။ဒါကြောင့်မို့အဝေးကနေယူအဝေးကနေလာမဲ့ဧည့်သည်အတွက်ထားတဲ့ပစ္စည်းမျိုးကိုလည်းပဲအလှခံခြင်းကထိုက်တော်မူတယ်။အဲဒီထိုက်တော်မူတဲ့ဂုဏ်တန်ခါတော်မှာရှိတော်မူတယ်။ဒါလည်းပဲခုနပြောသလိုပဲတန်ခါကိုလှူရင်အကျိုးများလို့ပဲပုဂ္ဂိုလ်လှူတာတဲ့တန်ခါလှူတာကပို့ပြီးတော့အကျိုးများတယ်။ဒါတော့အထူးသဖြင့်အရိယာတန်ခါဆိုတော့ခုနပြောသလို အညစ်အကြေးကင်းစင်နေတဲ့လေမြေကောင်းလိုဖြစ်နေတော့နောက်တက်လာလာအောင်လဲအဲလေမြေကောင်းလိုဖြစ်နေတဲ့အတွက်ကြောင့်မို့အဲ့ဒီလေမြေကောင်းမှာစိုက်ပျိုးလိုက်ရတဲ့ပြီးအနှံမျိုးစေ့ဟာကြီးကျယ်ဖွံ့ထွားများပြားလာတယ်ပေါ့လေဒါကြောင့်မို့အဲ့ဒီဟာဒီဧည့်သည်အတွက်ထားတဲ့ပစ္စည်းများကိုလည်းပဲလူရင်ခံယူခြင်းကထိုက်တဲ့ပုံရှိတယ်နောက်တစ်ခုကပါတော့ ယက္ခိနေယောဘဂဝါတော်ရှိဘုန်းတော်သခင်ရှင်တော်မြတ်ဘုရား၏အေသောဧတဧသောတာဝကတံကောအစုံလေးပါးတိကျရှိပေါ်တန်ခါတော်အပေါင်းဤအရိယာသူတော်ကောင်းသည်ယက္ခိနေယောတမလွန်စခန့်ကြီးပွားလမ်းဖို့မျှော်မှန်းရည်ရွယ်ပေးလူပွဲကိုရည်ရွယ်သည်မြအကျိုးရသည်ဖြင့်ဒဇမချံအလှခံခြင်းမှာလိထိုက်တော်မူပါပေ၏ဒက္ခိနာဆိုတာမြတ်သောအလှလို့ဒီလိုအဓိပ္ပာယ်ရှိတယ်အလှပဲပြောရပါမယ်နော် ဓက္ခိနေရဆိုတော့အဲ့ဒီအလှူကိုခံယူခြင်းကထိုက်တယ်တမလွန်စခန်းကြီးပွားလမ်းကိုမျောမှန်းရည်ရွယ်ပေးလူပွဲကိုအဲ့တော့ပေးလူကြတယ်ဆိုတာဘာကိုရည်ရွယ်ကြတာတော့ဆိုရင်တမလွန်ကောင်းစားကိုရည်ရွယ်ကြဒီအလှူကြောင့်ဆိုတော့လူဖြစ်ရင်လည်းဟိုချမ်းသာတဲ့လူဖြစ်ခြင်းနဲ့နတ်ဖြစ်ရင်လည်းပဲချမ်းသာတဲ့နတ်ပေါ့လေနတ်နတ်ဖြစ်ခြင်းနဲ့စသည်ဖြင့်အဲ့ဒီလိုတမလွန်ကြီးပွားဖို့ကိုရည်ရွယ်ပြီးတော့ လှူဒန်းတဲ့အလှူတွေရှိတယ်တဲ့အဲ့ဒီလှူတွေကိုခံယူခြင်းကထက်တယ်ဘာကြောင့်လဲဆိုရင်ရည်ရွယ်သမျှအကျိုးရသဖြင့်အဲ့လိုရည်ရွယ်ပြီးလှူရင်လှူတဲ့အတိုင်းရည်ရွယ်တဲ့အတိုင်းပဲကြီးမားသောအကျိုးကိုရနိုင်တယ်တဲ့ဒါမြတ်စွာဘုရားတန်ခေဒိဏမဟာဖလံဟောတဲ့နေရာတွေအများကြီးရှိပါတယ်တန်ခါတန်ခါကိုလှူလှူတန်ခါကိုလှူအပ်တဲ့အလှူဟာတန်ခါကိုလှူတဲ့အလှူဟာများသောအကျိုးကိုဖြစ်စေနိုင်တယ်လို့ဒီလိုဟောထားတာအများကြီးရှိတယ်ဒါကြောင့် တမလွန်ဘဝအတွက်ရည်ရွယ်ပြီးတော့လူတဲ့အလူကိုခံယူဖို့ဆိုရင်ဒီကိလေသာကင်းတဲ့တန်ခါတော့ဟာအထိုက်တန်ဆုံးပုံကိုယ်ကြီးပေါ့လူလာတော့မိမိလူချင်းတဲ့ပုံကိုယ်ကိုလူလို့ရတာပဲဒါပေမဲ့လို့ခုနပြောလို့စိုက်ဒီမျိုးစေ့စိုက်ပြတဲ့ခါကျတော့မြေကောင်းကောင်းစိုက်မလားမြေညံ့ညံ့စိုက်မလားဒါကိုကိုယ့်ဘာကိုဆုံးဖြတ်ယူရမှာပေါ့ဟုတ်လားမြေညံ့ညံ့သွားစိုက်မိရင်လည်းကိုမျိုးကိုမျိုးစေ့ကောင်းပြီမယ်လို့ဟိုအပင်ကြတော့တိတ်ဖုံးမထော်တာဖြစ်မှာမဟုတ်ဘူး ဒါမြေကောင်းမှာသွားစိုက်နေတယ်ဆိုရင်တော့ကိုမျိုးလေးရပဲကောင်းမယ်ဆိုရင်ဒါဖွင့်မြင်ထော်တာဖြစ်မယ်ဒါကြောင့်မို့တမလွန်စခန်းကြီးပွားလမ်းဖို့မျောမှန်းရည်ရွယ် ပေးလူပွဲကိုရည်ရွယ်သမျှအကျိုးရတဲ့ဖြင့်ဒဇမချံအလှခံခြင်းဟာလိတိုက်တော်မူပါပေ၏ကွယ်လွန်သွားတဲ့ပုဂ္ဂိုလ်တွေကိုအကြောင်းပြုပြီးတော့ကုသိုလ်ကောင်းမှုတွေကနေပြုအမျှဝေတယ်နော်ဒါတွေလည်းပဲအဲ့ဒီလို လက်ခိအဲအဲ့ဒီလိုအလှူကိုလည်းပဲဒါတန်ခါကခံယူလိုက်တာပေါ့အဲအဲ့လိုခံမျိုးမှာတကယ်အလှူစရာတန်းစရာပါရမယ်ဒါလည်းအရေးကြီးတယ်ဒါလူလူများတော့ပြောချင်တယ်ဒါမှလူများတဲ့ခါကြရတယ်အမြပြောပြပြန်မှုအဲ့ဒီဟာကနော်ဟိုဒါမှလို့တိတ်ထဲတော့ရောက်သွားမှာပါအတုပတို့ဘာလို့ရှိတဲ့ခါပြင့်တဲ့ခါကြရင် လူစရာတန်းစရာပါကိုပါရတယ်မပါလို့မဖြစ်ဘူးတခါတလေကျတော့လူတွေကနားမလည်ဘူးလူစရာတန်းစရာမပါဘဲနဲ့လုံလုံလုံမိတတ်တာရှိတယ်အဲကိုကိုရင်ကြုံမှုတယ်အဲလေးအဲလေးတစ်ခေါက်သွားတော့အဲ့မှာတယောက်ဆုံးတယ်လာပြင့်သွားလိုက်တော့ဟိုကျတော့ဒီတိုင်းကြီးပဲသူတို့ကဘာမှလဲဟိုလူတွေကတန်းနေရလဲဘာမှမရှိဘူးကိုကလည်းမေးရမှာခက်နေသူသူခမရလဲဟိုလားလူတယောက်ဆုံးနေလို့ တောကရောက်နေတဲ့ဘုန်းကြီးကဟဲ့ဘယ်မလို့မှလူတရားလို့မေးရမှာကလည်းခက်တာဟမ်အဲဖြစ်တယ်လို့နဲ့ပဲရေးတယ်လို့ချပွေးခဲ့ရတာပေါ့လေဒါမှမဟုတ်အမှန်ကဒီအဲ့လိုခံမျိုးမှာကလူစရာတန်းစရာပါဖို့ပါရဘာကြောင့်လဲဆိုဒီလူစရာတန်းစရာကုသိုလ်ကိုပြုပြီးတော့ဒီကုသိုလ်ကိုကွယ်လွန်တဲ့လူအမျှပေးတာအဲအဲ့လိုလောက်ရမှာဆိုတော့ဒီဒီအဲ့ဒီပွဲမှာတော့လူစရာဘာကိုပါမှဖြစ်မှာမပါလို့မရတခြားချိန်တော့ဒါကိုလှူခြင်းလှူမလှူခြင်းနေပေါ့ အဲ့ဒါတစ်ချက်နော်နောက်ပြီးတော့စကားဆက်လို့ပဲနောက်တစ်ခုကတော့ဘုန်းကြီးတွေပြင်ပြီးတော့ဆုံးကတ်တဲ့ခါတော့ဘာလို့မှကိုကလှူစရာကမ်းစရာတစ်ခုခုလှုပ်ထားရင်ရေးဆက်မချခင်ကိုဘုန်းကြီးစီလာချတခါလေးကျအကုန်လုံးပြီးမှသူကအိတ်ကလေးနဲ့ထုတ်လာပြီဗာလေးလာအဲ့လိုလည်းလှုပ်တယ်နော်ဟိုကုသိုလ်မရဘူးလို့မဆိုလို့ပါဘူးဟုတ်လားကုသိုလ်ကတော့ရတာဒါမှမဟုတ်အချိုးမကျပဲဖြစ်တာပေါ့ဘာလို့ သူတို့လှူတာလေးကြည့်ပြီးတော့ကိုကရည်သက်ချပေးပါအာဒီကတော့ဘာလှူပါလဲညာလှူပါလဲဆိုပြီးတော့လောက်အောင်အဲ့တော့ရည်သက်မချခင်ကိုကိုလှူဖို့စီစီမံထားရင်ဘုန်းကြီးရှိမှလာချပြီးမှတခါလေးအဲ့လိုလုပ်တတ်တယ်ထားပါတော့ဒါကတော့အကျုံမပြောတာနော်အဲ့တော့အခုတန်ဃာတော်ရဲ့ဒက်ခိနေရကုံဆိုတာကတန်ဃာတော်ဆိုတာဟာဒီတမလွန်ဘုရားကောင်းမှုကိုရည်ရွယ်ပြီးတော့လှူတဲ့အလှူကိုကောင်းကောင်းခံယူထိုက်တဲ့ဂုဏ်ရှိတယ် နောက်တစ်ခုကတော့ဘာလဲအင်ဇလိကရဏီယောတဲ့နော်အင်ဇလိဆိုတာကလက်အုပ်ချီတာကိုအင်ဇလိလို့ခေါ်တာနော်ကရဏကရဏီယောဆိုတာပြုတိုက်တယ်အဲ့ဒါလက်အုပ်ချီလက်အုပ်ချီတာကိုခံယူတိုက်တယ်ဆိုရက်အတိတ်ပဲဘဂဝါတော်ရှုဘုန်းတော်တခင်ရှင်တော်မြတ်ဘုရား၏ဣဒ္ဓဣတောတာဝကတံကောအစုံလေးပါးတိကြရှိဖို့တန်ဃာတော်အပေါင်းဤဣရိယာသူတော်ကောင်းသည်အင်ဇလိကရဏီယောတလောကလုံးကံ့ညွတ်ယုံလျက်ရှင်ပြုံးကြည်ညို ယူသေးမြတ်နှုတ်လက်အုပ်မိုး၍ရှ िख ိုးခြင်းကိုလီထိုက်တော်မူပါပဲရှ िख ိုးခြင်းကိုထိုက်တယ်ဆိုတာရှ िख ိုးခြင်းကိုခံယူထိုက်တယ်လို့ဆိုတန်ဃာတော်ဆိုတာအရိယာရှစ်ဖို့တန်ဃာတော်လို့ပြောထားနော်ကိလေသာကိလေသာကင်းတဲ့ပုဂ္ဂိုလ်တွေဖြစ်တဲ့အတွက်ကြောင့်မို့ဒီပုဂ္ဂိုလ်တွေဟာဒီသူသူသူများကလက်အုပ်ချီရှ िख ိုးတာကိုခံယူထိုက်တယ်တဲ့တလောကလုံးကမ်းညွယုံလျက်ရှင်ပြုံးကြည်ညူယူတည်မြတ်နှုတ်လက်အုပ်မှု၍ ရှ िख ိုးခြင်းကိုလိထိုက်တော်မူပါပေ၏ဒါကြောင့်မို့ဟိုအရှိတိုင်းဘုရားဘာသာဝင်တွေအနေနဲ့အရိယာသံဃာဟုတ်ပြီဖြစ်စေမဟုတ်ပြီဖြစ်စေခွန်ကြီးမြင်ရင်ရှ िख ိုးဖို့လက်အုပ်ချဖို့ဒါဝင်မလေးကြဘူးပေါ့အနောက်နိုင်ငံမှာကတော့ဒါမျိုးမရဘူးသူတို့ကလည်းခရိယန်ခရိယန်အရှိန်အစောကရှိနေတာဆိုတော့ဘုရားလွယ်ရင်ဘုရုမရှိမကိုးအောင်ဥစ္စာရှိတော့ဘုန်းကြီးတွေပါကြီးတို့ကရှိမကိုး အဲဟိုလူဘုရားဘာသာဝင်တွေအနေနဲ့ကတော့ဒါဘာမှဝင်မလေးဘူးသူတို့ကျတော့ဘာလုံးမှလည်းမသိဘူးဒါလို့တာဟုတ်ဝိထာနာကမေးတယ်ဒါဘာလို့တာတော့ဆိုတာအဲ့ဒါခဏခဏမေးတယ်ဟို retreat မှာဆိုရင်ကိုဘုရားပင့်သွားတာဟိုဘုရားဟိုထားပြီးတော့တရားသွားထိုင်ရင်အများဝိထာရပြီးရင်ပြန်ဝိထာပြီးမှပြန်ထွက်တယ်ဆိုအဲတခါလေးကျတချို့တွေကမေးတယ်အဲ့ဒါဘာလို့တာအဲအင်ဇလိကရဏီရော အဲ့တော့လူတွေကဝေးချတဲ့ကကြဘုန်းကြီးကလည်းဘုန်းကြီးလည်းတော်တော်သတိထားရတယ်ကိုကမတော်ရော်တွေလုံနေမတော်ရော်ကြင့်ကြံနေတယ်လူတွေကရှေ့ခိုးရင်တဲ့အဲ့ဒါမျိုးကလှမ်းနဲ့ထိုးတယ်လို့ပဲတဲ့ဒါမှမဟုတ်ဘုန်းကြီးတွေအနေနဲ့အလွန်အလွန်သတိထားရတယ်ကိုအနေနဲ့တော့ဘာလို့လို့ရှိလဲဆိုလူတွေရရှိခိုးရင်ကိုကိုကလည်းဖရာအာယုံပြုဖရာကိုအာယုံပြုနေတဲ့ခါကျတော့ကိုတဲ့ အဲ့ဒီအဲ့ဒီပုဂ္ဂိုလ်ကဘာနဲ့တူလဲဆိုရင်ဘုရားကြောင်းဆောင်နဲ့တူသွားတယ်ဘုရားကိန်းဝတ်တယ်လို့ဟုတ်လားကိုကိုနှလုံးသားထဲမှာဘုရားကိန်းနေဆိုတဲ့ပဲပေါ့အဲလူရဲ့ရှိခိုးတွေကကိုလည်းဘုရားအာယုံပြုနေတယ်တော့နည်းနည်းကိုရှိခိုးရှိခိုးခံရတာနည်းနည်းဟန်တာတော့ပေါ့ဟုတ်ပါတော့အဲ့တော့အဲအရိယာတန်ခါလူတန်ခါတော်တွေကြတော့ကိုအဲသူတို့လုံးဝကိလေသာကင်းစင်နေတဲ့အတွက်ကြောင့်မို့လူလူတွေရဲ့နော်ရှိခိုးမှုဒီလက်အုပ်ချီမှုကိုကောင်းကောင်းခံယူခြင်းကထိုက်တော်မူတယ်အဲ့ဒီခုံနဲ့ ပြည့်စုံတော်မူတယ်တဲ့ဒါလို့ဆိုရင်ဒါလို့ရှိမှရှိသွားနော်နောက်တစ်ခုကြာမှာသေးလားနောက်တစ်ခုကပါတော့အနုတ္တရံပုံညက်ခိတံလောကတာဘဂဝါတော်ရှင်ဘုန်းတော်တခင်ရှင်တော်မှာဘုရားဤဧတဧတောတာဝကတံကိုအစုံ၄ပါးတိကျရှိဖို့တန်ဃာတော်အပေါင်းဤအရိယာသူတော်ကောင်းသည်လောကတလူနတ်မြမတတ္တဝအပေါင်းဤ အနုတ္တရံအတုမရှိမြတ်ခေါင်ထိသောပုံညက်ခေတံကုသိုလ်ကောင်းမှုမျိုးစေ့စုဤကြီးတုမြင့်မဆွန်းဆွန်းကားလျက်ဖွင့်ထွားပွေရာလေယာမီခေါင်းအတူဖြစ်တော်မူပါပေ၏အနုတ္တရံဆိုတာကအကောင်းဆုံးလို့ဆိုလို့သူလည်းတာရာမရှိတာကိုအနုတ္တရလို့ခေါ်တယ်ပုံညက်ခေတဆိုတာပုံညက်ဆိုတာကောင်းမှုခေတဆိုတာကလေကောင်းမှုလေဆိုတော့ကောင်းမှုစိုက်ပျိုးရာလေ လောကတတ်ကလောကဤလူအပေါင်းဤနော်အဲ့တော့တတ်တော်အပေါင်းဤဆိုအဲ့တော့လောကရဲ့အမျက်ဆုံးအကောင်းဆုံးကောင်းမှုဆိုင်ပြရလေဖြစ်တယ်တန်ခါအနုတ္တရအတုမရှိမျက်ခေါင်ထိသောပုံညက်ခေတံကောင်းမှုကုသိုလ်ကောင်းမှုမျိုးစေ့စုဤကြီးထုမြင့်မဆွင့်ဆွင့်ကားလျက်ဖွန်ထွားပေါ်ရလေယာမီကောင်းအတူဖြစ်တော်မှာပဲ။ တန်ဃာတော်ကိုလှူလိုက်ရင်အကျိုးကအများကြီးရတာဆိုတော့ကိုတန်ဃာတော်ဟာအဲ့ဒီလေကောင်းနဲ့တူတယ်နော်လေအညံ့အကောင်းနဲ့ရှိအောင်မှာပေါ့ဒါအောက်အောက်အောက်အောက်ပုံမှာပြရလူတွေကပုံသိနေတယ်နော်အဲ့တော့လေညံ့နဲ့စိုက်စိုက်ရင်ကောင်းကောင်းမရဘူးပေါ့လေကောင်းကောင်းလေကောင်းကိုစိုက်ရင်ကောင်းကောင်းရတယ်အဲ့ဒီလိုအဲ့တော့ဒီကြီးမားတဲ့အကျိုးကိုနော်ပေးနိုင်တဲ့အတွက်ကြောင့်မို့ တန်ဃာတော်ဟာတတ္တဝါတွေအတွက်အကောင်းဆုံးကောင်းမှုဆိုင်ပြုစိုက်ပျိုးရာလဲဖြစ်တော်မူတယ်။အဲ့ဒီတန်ဃာတော်မှာကောင်းမှုစိုက်ပျိုးမယ်တန်ဃာတော်ဒီဟုသောလဲမှလဲလဲမြီမှာကောင်းမှုဒီသောမျိုးစေ့ကိုစိုက်ပျိုးမယ်ဆိုရင်မြတ်ပြသောကြီးကျယ်သောအကျိုးတွေကိုရနိုင်တယ်။ဒါပြင်ဒါတတ္တဝါတွေတဲ့တတ္တဝါတွေရဲ့အကောင်းဆုံးအဲ ကောင်းမှုကုသိုလ်စိုက်ပျိုးရာလယ်မြေဖြစ်တော်မူခြင်းကိုအားလုံးပေါင်းဖြစ်သွားတော့၉မျိုးဖြစ်၉ပါးဖြစ်သွားပြီနော်အဲဒီကုံဟာဒီကုံนี่ဟာအားလုံးအရိယာတန်ဃာတွေနဲ့ဆိုင်တဲ့ကုံတွေလို့ဒီလိုမှတ်ထားရအောင်ကောင်းအဲ့တော့ခုနားလည်ပြီတန်ခါဆိုတာဘယ်လိုပုံကိုယ်တွေလဲဆိုတာ အရိယသောတာပန်သကရာကံအနာကံယဟန္တာအစုံအပြင်၄ပါးတိကြအပြင်တပါးစီတပါးစီအပြင်တမျိုးစီတမျိုးစီအပြင်၈ပါးအဲဒီတန်ဃာတော်ဒီတန်ဃာတော်ဒီမှာအခုပြောခဲ့တဲ့ကောင်းစွာကျင့်တော်မူတတ်တဲ့ဂုံဖြောင်းဖြောင်းစွာကျင့်တော်မူတတ်တဲ့ဂုံစတဲ့ဂုံဒီနဲ့ပြည့်စုံတော်မူတယ်အဲလိုပြည့်စုံတော်မူတဲ့တန်ဃာကူလည်းပဲကိုယ်ွယ်ရာခု၍မိမိတို့ကသိကပ်ပါတယ်တန်ခံတရဏံကိစ္ဆာမိလို့ ဒီလိုဆိုရတယ်ဟာကောင်းပြီအဲ့ဒီတန်ခါဟာခုနပြောသလိုတန်ခံတရဏံကိစ္ဆာမိမှာတန်ခါဆိုရင်တော့ကိုတရိယာတန်ခါပဲနော်တော့မဟုတ်လို့ရိုးရိုးနေတဲ့တန်ခါလို့ပြောမယ်ဆိုရင်တော့အဲ့ဒီတန်ခါကပုထုဇဉ်လည်းပါမယ်အရိယာလည်းပါမယ်ကောင်းပြီအဲ့ဒီတန်ခါယတနာဟာဘယ်ချိန်ကစပြီးတော့ကဘာမှာပေါ်လာတယ်လဲဟမ်ရသဗျာရသဗျာပွင့်ပြီးတဲ့နောက် အနည်းငယ်ကြာမှပေါ်တာပေါ့မြတ်စွာဘုရားပွင့်တော့ကဘုရားဘုရားယရနာပဲရှိသေးတယ်နော်ဘုရားယရနာနဲ့တရားယရနာပဲရှိသေးတယ်ပေါ့တန်ခါယရနာချက်ချင်းမပေါ်သေးဘူးပေါ့မြတ်စွာဘုရားဘုရားဖြစ်တာဘယ်နေ့မှဖြစ်တယ်သုံးလာပြီနေ့မှဖြစ်တယ်နော်အဲ့ဒီကနေတခါနှစ်လလုံးလုံးဘာမှတရားမဟောပဲနဲ့ဝါစုလာပြီနေ့ကျမှဓမ္မစကြာတရားဟောအဲ့ဒီနှစ်လအတွင်းမှာတန်ခါဆိုတာရှိလားရှိသေးဘူးနော်ဘုရားနဲ့တရား ဒီဒီယရဏနှမျိုးပဲရှိအဲ့ဒီလိုဘုရားနဲ့တရားယရဏနှမျိုးပဲရှိသေးတဲ့အချိန်မှာမြတ်စွာဘုရားနဲ့တွေ့ပြီးတော့တရဏဂုံယူတဲ့ပုဂ္ဂိုလ်ကြတာပါတရဏဂုံနှစ်ပါးပဲသူတို့ကယူလို့ရတာပေါ့သုံးပါးမယူနိုင်သုံးပါးတန်ခါမရှိသေးလို့မပေါ်သေးလို့အဲ့ဒီလိုတရဏဂုံနှစ်ပါးယူတဲ့ပုဂ္ဂိုလ်တွေနဲ့ကြားဘူးလားဘုလိုတွေတဖုတ်တာနဲ့ဗလိကာနော်သူတို့ကမြတ်စွာဘုရားအဲ့ဒီ မောရိမင်းနာမှာနေတော့မှတွေ့တာကိုတွေ့တော့တွေ့တော့တိုင်းလေးချိန်ကမှာတန်ခါယရနာမှာပေါ်သေးတဲ့အတွက်ကြောင့်မို့သူတို့ကဒွေးဝါစီကတရဏဂုံလို့ခေါ်တယ်ဒွေးဆိုတာနှစ်ဝါစီကဆိုတာဆိုတာပေါ့လေနှခွန်းနှခွန်းသောတရဏဂုံမှာဗုဒ္ဓံတရဏံကိစ္ဆာမိယဓမ္မံတရဏံကိစ္ဆာမိယအဲ့ဒါတန်ခါမပေါ်သေးဘူးအဲ့တော့နောက်ဝါစုလပြည့်နေ့မှာဓမ္မစကြာတရားဟောလိုက်တဲ့အခါကျတော့သင်္ဆဝဂ္ဂီပုဂ္ဂိုလ်တွေ ပထမဘာဖြစ်လို့သောတာပန်ဖြစ်ကုန်ကြနော်သောတာပန်ဖြစ်တယ်ဆိုတဲ့ကောတန်ခါပေါ်ပြီကိုအဲ့ဒီကြတော့နောက်9ရက်9ရက်မြောက်နေ့ကြတော့အနတ္တလက္ခဏာတို့ခေါ်လိုက်တော့သူတို့ယဟန္တာဖြစ်ကုန်ဆိုပို့ပြီးတော့ပြေဝတယ်အရေးချင်းပြေဝတဲ့တန်ခါဖြစ်သွားတယ်အဲ့ဒီအချိန်ကစပြီးတော့ဟိုဘုရားတရားကိုးကွယ်ပါတယ်လို့ပြောတဲ့လူတွေဟာဘုရားတရားတန်ခါ၃၃မျိုးစလုံးကိုကိုးကွယ်ရလို့စိတ်ကတ်အဲ့ဒီ ဘုရားတရားတန်ခါသုံးမျိုးလုံးကိုကိုးကွယ်ရလို့စိတ်ကတဲ့ပုဂ္ဂိုလ်တွေမှာပထမဆုံးပုဂ္ဂိုလ်ဟာဘယ်လိုလဲဆိုရင်ဟိုယတဆိုတဲ့တထေတာတယောက်ရှိတယ်အဲ့ဒီယတရဲ့အထွေအဲ့ဒီယတကသူကလည်းဟိုမြတ်စွာဘုရားအလောင်းလိုပဲညာကြီးတခါတည်းသူကထွက်ထွက်သူ့သူ့နေရာကနေထွက်သွားပြီးတော့တောထဲမှာမြတ်စွာဘုရားနဲ့သွားတွေ့တယ်မြတ်စွာဘုရားနဲ့တွေ့တော့မြတ်စွာဘုရားကတရားဟောပြီးတော့သူတောတပံဖြစ်သွားတယ် ဖြစ်သွားပြီးတော့အသာနေတဲ့ခါမှာမနဲ့ကြတော့သူ့ဖေကလိုက်လာသူ့သားလိုက်ရှာတော့မတွေ့ဘူး။တော့မြတ်စွာဘုရားလည်းမြတ်စွာဘုရားရောက်လာတော့မြတ်စွာဘုရားကတကိုးနဲ့ရတကိုခဏလေးဖွက်ထား။ရှင်မြတ်ရတမြတ်ဒီနာမလာဘူးလားဆိုအေးနောက်တော့တွေ့ပါလိမ့်မယ်လို့အဲ့လိုပြော။မြတ်ဘုရားဆိုမလိမ့်ဘူးလား။နော်မရှိဘူးလို့တော့မမြင်ဘူးလို့တော့မပြောဘူးလေ။အဲနောက်တွေ့ပါလိမ့်မယ်ပေါ့လေ။ဆိုတော့မင်းထိုင်ပါဦးဆိုပြီးတော့အဲ့ဒါထိုင်ပြီးတော့မြတ်စွာဘုရားတရားဟောလိုက်။တရားဟောလို့အဲ့ဒီသူသောတာပန်ဖြစ်သွားပြီးမှ မြတ်စွာဘုရားထုတ်ထုတ်ပြတယ်အဲ့ဒီအဲ့ဒီအဲသူ့အဖေကိုတရားဟောနေတော့မှပဲယတကလည်းနာရင်းနဲ့သူကရဟန္တာဖြစ်သွားအဲ့တော့သူ့ဖေကတရားရတော့တဲ့ခါကျတော့တပြိုတော့ကိုယ်ပဲပါတယ်ဘုရားလို့ဆိုတဲ့ခါကျတော့ဘုရားရောတရားရောတန်ခါရောကိုယ်ပဲပါတယ်လို့ဒီလိုဆိုတယ်ဒါကြောင့်မို့သူတို့ကျတော့တေဝါစီကလို့ခေါ်တာပေါ့လေ၃ချိန်၃ခါဆိုတာပေါ့လေ၃ခါဆိုတော့ဘောဆိုတော့ဘုရားတရားတန်ခါ အဲအဲ့ဒီဓမ္မစကြာတရားဟောပြီးလို့ကိစ္စဝက်ကြီးအဲသောတာပန်ဖြစ်တဲ့အချိန်ကစပြီးတော့လောကမှာတန်ခါယရဏဆိုတာပေါ်လာခဲ့တယ်။တန်ခါယရဏပေါ်လာတော့အဲ့ဒီကအရိယာတန်ခါနောက်တပြေးပြေးနဲ့မြတ်စွာဘုရားလက်ထက်ရောဒီဘက်မှာရောအရိယာတန်ခါလည်းရှိပုထုဇဉ်တန်ခါလည်းရှိအဲ့ဒီအရိယာပုထုဇဉ်မှာအလုံးအပေါင်းယဟန်အပေါင်းကိုဘာလို့ခေါ်လဲတန်ခါလို့နော်ဒီလိုခေါ်တယ် အဲ့တော့မြတ်စွာဘုရားအနေနဲ့တန်ဃာတော်ကိုအလွန်ယုံသေးတယ်လို့တော့မဟုတ်ဘူးပေါ့လေသို့တော့အလွန်လေးလေးစားစားရှိတော်မဟုတ်လေဟိုမိရွတ်တော်ဂေါရမီကသူကိုယ်တိုင်သင်္ကန်းချုပ်ပြီးတော့လှူတဲ့ခါကျတော့မြတ်စွာဘုရားကဘယ်နဲ့ပြောလဲငါ့ကိုမလှူနဲ့တန်ဃာလှူလို့အဲ့လိုပြောတန်ဃာလှူရင်အကျိုးများတယ်တန်ဃာလှူရင်ငါ့ကိုလည်းပဲလှူပြီးတာဖြစ်မှာပဲတန်ဃာတဲ့လည်းမှန်တော့ဘုရားလည်းပါတော့တယ်ပေါ့လေ အဲ့ဒါတန်ခါကိုတွေ့ရင်ငါလည်းလူပြီးသားဖြစ်မှာပဲလို့ဒီလိုပြောတာနော်ဒါကြောင့်မို့မြတ်စွာဘုရားအနေနဲ့လည်းပဲတန်ခါကိုတတိတတိတန်ခါအပေါင်းကိုလေးစားတယ်လို့ဒီလိုပဲပြောကြပါစို့နောက်ကြတော့လည်းပဲဟိုအဆက်ဆက်ပုံကိုယ်တွေကတန်ခါကိုအထူးလေးစားတယ်ဘာကြောင့်လဲဆိုရင်ဒီတန်ခါတွေကြောင့်ဒီကုမြတ်စွာဘုရားရဲ့တရားတွေကအဆက်အဆက်အဆက်မပြောက်မပြတ်ဘဲနဲ့ဒီနေ့တိုင်အောင်ရှိလာခဲ့တယ် အကယ်၍သာဒီတန်ခါတွေကမဆောင်ခဲ့ရင်မြတ်စွာဘုရားတရားတွေကပျောက်ကွယ်တာကြာလှပြီပေါ့။ဒါမြတ်စွာဘုရားပြိဋိဘံပြုတ်ပြီးတဲ့နောက်3လ3လနဲ့4ရက်လောက်ပြောပါနော်။အဲဒီအဲ့ဒီချိန်မှာစပြီးတော့ပထမသင်္ကန်းလာတင်တဲ့အချိန်ကစပြီးတော့ဒီမြတ်စွာဘုရားရဲ့တရားတော်တွေကိုအာဂုံဆောင်းလာခဲ့ကြ။အဲ့လိုအာဂုံဆောင်းလာခဲ့ကြတာဆရာကနေတပည့်ဆရာကနေတပည့်တစ်စက်တစ်စက်တစ်စက်နဲ့အဲ့လိုသိသိသိသိပြီးတော့ဆောင်းလာခဲ့ကြတာ။နှစ်ပေါင်းဘယ်လောက်ကြာလဲ။ဘယ်နေရာကြာလဲ။ နှစ်ပေါင်း450ကြာနှစ်ပေါင်း450လုံးလုံးနော်ဒီမြတ်စွာဘုရားရဲ့တရားတွေကိုတုံ့နဲ့ဆောင်ပြီးတော့အဆင့်ဆင့်လက်ဆင့်ကမ်းလာရခဲ့ကြတယ်ဒါကြောင့်မို့တန်ခါဟာတန်ခါတော်အတွက်အလွန်ကျေးဇူးများတယ်အကယ်၍သာဒီပုဂ္ဂိုလ်တွေကမဆောင်ခဲ့ဘူးဆိုရင်အခုဒီနေ့ဗုဒ္ဓဘာသာဆိုတာဘယ်နေမှရှိသိမှာမဟုတ်နော်ဒါကြောင့်မို့တန်ခါတော်ဟာကျေးဇူးများအဲ၄၄အနှစ်450ရောက်တဲ့ခါကျတော့မှအဲ့ဒီအဲ့ဒီခေတ်ဆရာတော်တွေက နောက်ခေတ်ကြတော့ဒီလိုလဲတက်ရှင်မှတက်နိုင်ကြတော့မယ်အဲ့တော့မပြောက်မပြက်ရအောင်ပေပေါ်မှာရေးမှာပဲဆိုပြီးတော့ပေပေါ်မှာရေးခဲ့ကြတယ်ပေကိုကျွန်းမှာဟုတ်လားပေတဲ့အခရာတင်တယ်ဆိုပြီးတော့တန်ခါနာလို့ပဲသူခေါ်တယ်အဲအဲ့ဒီလိုတန်ခါတော့ဟာတစ်ဆင့်တစ်ဆင့်တစ်ဆင့်တစ်ဆင့်ဆောင်းဆောင်းဆောင်းဆောင်းလာလို့ယနေ့တိုင်အောင်မြတ်စွာဘုရားတရားတော်တွေကိုအာလုံသောပုဂ္ဂိုလ်တွေသိခွင့်နားလည်ခွင့်ကျင့်ကြံခွင့်နော်ကျင့်ကြံပြီးတော့တခါအကျိုးခံစားခွင့် ရကြတယ်အဲဒါကြောင့်မို့တန်ခါယတနာဟာသာသနာအရှိတီရေးမှာအလွန်ကျေးဇူးများတယ်ဒီနိုင်ငံကျတော့လူတွေကဘုန်းကြီးတွေကိုတိတ်ပြီးတော့တန်ခါတိတ်ပြီးတော့သူတို့ကဦးစားမပေးကြဘူးအဲတူတူလဲတရားထိုင်တယ်ပဲတူလဲဒါသိတာပဲပေါ့ဒါမှမလို့လူတွေအနေနဲ့ဘုန်းကြီးတွေလောက်ဘယ်နည်းနဲ့မှဟိုတရားနားမလည်နိုင်ဘူးတရားကိုမဆောင်နိုင်ဘူး ဘာကြောင့်လဲဆိုတော့သူတို့ကလူကလူအလုပ်မလုပ်လုပ်ရတာမဟုတ်လားကိုကိုစာဝန်နေရင်မလုပ်လို့မရဘူးဆိုတော့အချိန်အများကြီးကအဲ့ဒီကပေးတာဒီတရားတရားပဲအချိန်ဘယ်လောက်ပေးနိုင်လို့လဲအကန်ကိုလူတွေဒီနေ့ဒီနေ့ဘယ်လောက်ပေးနိုင်လဲရုပ်ဆက်၄နိုင်ရှိတယ်၈နိုင်အိတ်တင်ထားတော့၁၆နိုင်ကျန်တယ်နော်အဲ့၁၆နိုင်တွေကတရားအတွက်တဏှာကြီးပေးနိုင်ရင်ဒါဒီလူလူတော်လူခင်ပါဟုတ်ကလားအေးအဲ့တော့ လူတွေအနေနဲ့ဒါကလူတွေကိုပြစ်တင်တာမဟုတ်လူတွေအနေနဲ့ကသူတို့သူတို့စားဖို့နေရေးနော်သူတို့တာသမီစားဖို့နေရေးဒါလုံမလုံလုံမပြူလောက်မှာဆိုတော့အဲ့ဒါကြောင့်မို့လူတွေအနေနဲ့ကတရားတော်ကိုပြည့်ပြည့်ဝဝနားလည်အောင်ဆောင်ရွက်ဖို့ဟာအလွန်ခဲရင်နေအဲဘုန်းကြီးများကြတော့ကိုယ်စားဖို့နေရေးကမပူရပဲကိုမပူရတော့ဘုန်းကြီးတို့ကတော့ဒါပဲစာပဲလို့ဆိုတော့သူတို့ကတော့စာအကုန်ကြည့်နေကြတာဆိုတော့ လူတွေတဲ့ဒါအများကြီးသူတို့ကသိတယ်ပေါ့အဲသူတို့သိလို့သူတို့ကတဆင့်တဆင့်တဆင့်နဲ့ဆောင်းဆောင်းဆောင်းဆောင်းလာခဲ့လို့ယနေ့တိုင်အောင်သာသနာတော်ကြီးကဘာမှာပြန့်ပွားနေတာပေါ့ဒါတန်ခါတော်ရဲ့ကိုနော်ဒါကိုကိုဘုန်းကြီးတပါးလေးကိုပြောတာမဟုတ်ဘူးနော်တန်ခါအားလုံးရှိရှိရရှင်သာရိပုတ္တရာကစပြီးတော့ခုရှိရောက်လာတဲ့တန်ခါတော်ရဲ့ခုဟာသာသနာတော်အတွက်အလွန်ကြီးမားတဲ့တန်ခါတန်ခါတော်ရဲ့ကြီးစုဟာ တို့ပေါ်မှာအလွန်ကြီးမားတယ်ဆိုတာဒါကိုလည်းပဲနားလည်ထားရမယ်အဲ့ဒီတန်ခါအခုခေတ်တန်ခါပဲပြောကြပါစို့ဒီတန်ခါဟာ what is its position in society ဒါပကုကိုဘုရားဘာသာချင်းကတော့ဘာမှပြောစရာမလိုရှင်းတာတန်ခါဟာဒီဘာသာရေးကိစ္စမှာလူတွေကိုဥဆောင်ညွှန်ကြားပေးနိုင်တယ်ဘာသာရေးခေါင်းဆောင်ပေါ့ဘာသာဘာသာရေး religious leader တွေပေါ့ အဲ့တော့ဗုဒ္ဓဘာသာမှာတန်ခါကဟိုဖယားနဲ့လူကြားမှာဆက်သွယ်လုပ်ပြီးတာလို့ဒီလိုမဟုတ်ဘူးနော်ခရိယာမှာကတော့ဒီဘုန်းကြီးမို့လားသူတို့ priest အဲသူတို့သူတို့မရှိရင်ဖယားနဲ့လူနဲ့မဆက်သွယ်နိုင်ဘူးသူတို့ကမှတဆင့်ဆက်သွယ်ရတယ်အဲဒီလိုရှိတယ်သူကဘာခေါ်လဲ intermediary အဲအခုဗုဒ္ဓဘာသာမှာကတော့ဒီလိုမဟုတ်ဘူးတန်ခါကလူတွေကိုဒီဘာသာရေးကိစ္စတွေမှာနားမလည်တာနားလည်အောင်ပြောပေးမယ် မကောင်းဖြစ်တဲ့အကောင်းအရာညွှန်ကြားဆိုတာမျိုးလို့အဲ့ဒီလိုဟိုညွှန်ကြားတတ်တဲ့ခေါင်းဆောင်ဘာသာရေးခေါင်းဆောင်အနေနဲ့သာဘာသာရေးအကြံပေးတတ်တဲ့ပုဂ္ဂိုလ်တွေအနေနဲ့တန်ခါကဗုဒ္ဓဘာသာ society မှာဒါရပ်တည်တယ်။ဒါမင်းတို့ဖယားဖယားနဲ့ဆက်သွယ်ခြင်းငါမှတဆင့်သာဆက်သွယ်လို့ရမယ်။ ငါကဖြတ်သွယ်ပြီးမှသာမင်းတို့ဘုရားနဲ့ဆက်သွယ်နိုင်တယ်ဆိုတာမျိုးဘုရားဘာသာမှမရှိဘူးဟဲ့ဘုန်းကြီးရှိရှိမရှိရှိကိုဘုရားသွားရှိကိုရတာဟုတ်တယ်မလားဘုန်းကြီးရှိရှိမရှိရှိတရားထိုင်ရင်ဒါဘုရားတရားကိုကျင့်တာဒါဘုန်းဘုန်းကြီးဘုန်းကြီးရှိတယ်ပြည့်တယ်မရှိတယ်ပြည့်စေအရေးမကြီးဘူးတော်တော်ဘုန်းကြီးကတော့ခုနလိုအားတရားပဲလို့ထင်ရတယ်ဒါကတော့ကုသိုလ်ပဲဟာဒါကတော့အကုသိုလ်ပဲဟာဒါမလုပ်ကြနဲ့ဒါလုပ်ကြစတဲ့ဖြင့်ပြောပြနိုင်တယ်ဘာသာရေးကိစ္စတွေမှာဘုန်းကြီးကခေါင်းဆောင်မှုပေးနိုင်တယ်အဲဒီလိုအညီနဲ့ ဒါတန်ခါတန်ခါဟာလွန်ခဲ့တဲ့ပတ်က